ကျေးဇူးရှင်မဟာဘုရားမြတ်ဆရာတော်ဘုရားကြီးမဟာမြိုင်တော်စခန်းအတွင်း24ရက်3လ2010ခုနှစ်တွင်ဟောကြားတော်မူသောတတိတလုံးလက်ကင်တုံးတရားတော်ပညာဘုံတို့ကိုအာရုံပြု၍ဉာဏ်ချကြကြောကြပါစို့ခင်ဗျာ If ကုခံယူဖောက်တိပါဣအရှင်ဘုရားဣဓမ္မေပုညံအာတဝခေယဝဟံဟောတုအရှင်ဘုရားဘုရားတပိတော်ဣဤပိလကုသိုလ်တိဘုရားတပိတော်ဣသွမ်းစာရှိသောဤဒါနကုသိုလ်တိဤဒါန ဘုရားတပည့်တော်ဤဤဘာဝနာကုသိုလ်သည်သာတော်တရားဤပါတို့ဤကိုမြာကိုမြောင်ဖြစ်သောမေဖို့ဤအထောက်အပံ့ဖြစ်ပါစေသာရှင်ဘုရားအာပမာတိနမမေမလျော့မပေါ်မစားတော့ပတိတရားဖြင့် သမာဓိတပိလသမာဓိပညာသုံးသိက္ခာကိုလုံခြုံစွာဆောင်ထင်းဖောက်ထင်းနိုင်ရပါစေ။တကယ်ဒီလိုဟင်ဒီတကယ် ဟုတ်ကလားဗျာဒုက္ခတစ်သေးပါဗျာတခါကြီးကတခါကြီးမပြောတော့ပါဟေးဟေးဟေးသူတနေ့တစ်ချိန်တော့သူမတည်သေးဘူးငါမတည်သေးဘူးသိရတော့ပေါ့နော်တရားတစ်ချိန်နာကြပါတယ်နာကြတဲ့တရားအတိုင်းလိုက်နာရင်ဆုံးထိပ်ပြီးပါတယ်အနေရောလာပြီးနားထောင်လို့မလိုပါဘူးဟုတ်နော် တို့သုံးလုံးဆရာတော်ဘုရားကြီးတို့ကြားဘူးပါလိမ့်မယ်အဲသူရာဇဝင်ကြားဘူးမှာပါသူတခွန်းကြားတာကနှစ်ခွန်းမရှိပါဘူးတို့နော်တခွန်းမှတခွန်းမှဟာတော့ဟိုအာနာပါနာရှုပေါ့ကွာသူဒါပဲပြီးသူကသာမမတတ်တာဗျအာနာပါနာပါခေါ်တာတော့ပြမိတယ် ဝင်ဝင်သဘောကွာထွက်ထွက်သဘောကွာအဲ့ဒါမှဒါပြောတာဆိုအဲ့ဒီကတွေကဒါယူတော့တာသူကနွားသားခုတ်တယ်အဲ့ဒီအမှန်နဲ့ပဲဘာလို့လို့အဲ့ဒီအမှန်နဲ့ပဲကျွန်တော်တို့သွားလဲဘယ်လာရင်ဝင်နေပဲညာလာရင်ထွက်တယ်ပဲနှခေါင်းမှပြီးသွားတာပဲစားလဲနှခေါင်းမှစားတာပဲဒါနဲ့ဥကဝိရဲ့လို့ဖြစ်သွားတာလေတခုံးမှတခုံးမှနာနာပြောဖို့မလို့ဟုတ်နော်အဲ့တော့လှူတာလည်းပဲတစ်ချိန်လှူရင်ဒါနအောင်ရင်လိမ့်မှထိထောက်အောင်ပါလေ အမြဲဆုံးမှမဟုတ်ပါဘူးဟုတ်တော့ဒါနာပြီးတူပါတော့ဆွေးတတ်တဲ့အမျိုးမှမဟုတ်တာ ပုတ်ပြတ်တတ်တဲ့အမျိုးမှမဟုတ်တာမပြတ်ပါဘူးနော်ယရဏမုတ်လာလားအင်းလောဘတာပြီးလူလိုက်တော့အာလောဘဆိုတာအငြိတိကင်းတဲ့ယရဏပေါ့ဗျဒေါသတာလူလိုက်တဲ့မောဟတာလူလိုက်တဲ့ဟုတ်နော်အငြိတိကင်းယရဏထိုက်တာမဟုတ်ဘူးလားအဲ့ဒီယရနာတို့နေပြီးဘယ်တော့မှဟိုဆွေးရင်းနေခြင်းမရှိပါဘူးနိဗ္ဗာန်ထိတာကိုယူပါတယ်ဟုတ်လားခရီးသွားရင် အဲရိတ်ခါအထိသုံးပြီးနိဗ္ဗာန်ဝင်ကနေကြမှာ အကုန်လုံးထုတ်ပုံသွားတာပါဟုတ်နော်ဟုတ်နော်သူကလည်းပြောရင်တော့ခရီးသွားရင်အတူညုံကိုတုံပြီးမိဘဝင်ကနေကြမှာအရင်မှကအကုန်သုံးတယ်သူကြားလို့မှာပါဗျဘုရားရဲ့ဘုံတော်နန္ဒကြားဘူးနော်အဲ့ဒါလေးသိရင်ကဘာတသိလူလူခဲ့တဲ့ဌာနလေးလေး အဲ့ဒါလေးဖြစ်တရားတိုင်းသောဘဝမှာလည်းပဲအောင်တန်းသားမရှိပါဘူးထက်ထန်းနေတယ်နော်အာယုံမှားလို့တရိခံဖြစ်တာတော့ငုံမင်းကြီးတဲ့တောင်းမင်းကြီးတဲ့ငါမင်းကြီးတဲ့လေအောင်တန်းသားမဖြစ်ပါဘူးပါလားအတူညွန့်နေတယ်သူ့စားနေတာသူ့စားနေတာလေဟုတ်နော်နိဗ္ဗာန်ဝင်ငါနေကြတော့ဘုံတော်နန္ဒတော့အဲ့ဒီဒီကပါသွားတာဒီအဲအဲ့ဒါမဆွေးလို့မဟုတ်ဘူးလား ဟင်မဆွေးပါဘူးဗျာဟုတ်နော်ဟင်အဲသူသာပြိဋိဘံဆံတော်တာသူ့ဘုံမဆွေးသေးရဲ့အတွက်ဒုလည်းကုသူ့ဘုံရိတ်ခံယူမိစားနေရတာဗျာဟင်ဟင်သူ့ဒါနာမဆုံးမခြင်းအဲသူ့ဒါနာဆွေးပါမလားဗျာမဆွေးပါဘူးဗျာသူ့ဒါနာတို့မိစားနေကြတာဗျာသူ့ဘုံရိတ်ခံယူအဲ့တော့ဒါနာလဲတစ်ခုသာအောင်မြင်အောင်ကြိုးစားပါအမြဲတူဖို့မလိုအပ်ပါဘူး ဟုတ်နော်ဟုတ်နော်ဟိတရားလည်းခုနတို့ပြောလို့တကယ်အထုံးမဲ့ပုဂ္ဂိုလ်တခွန်းနဲ့ပြီးပါတယ်ဟုတ်တယ်မှာဗျာဟိဟိအဲ့တော့တို့ဒီကနေ့တစေရီဘာပြောလို့ရမလဲဟင်ဟင်ဟင်ဟင်သူရန်ကုန်ကတခါတွေတော့လာရင်ပြောလေးပြောထားကြည့်တယ်ခမရတို့ကိုကျုပ်ပြတော့မှမဆုံးမဘူး ။ဟောကောကျုံမဆုံးမခင်ငါတွေကမိုက်ကြပြီးသားပြီဒီမိုးဟုတ်ကဲ့လိမ္မာပြီးသားတော့ဟုတ်ဘူးလေ။မိုက်ပြီးသားတွေမဆုံးမတော့တာ။တစ်စဲလေးပေါ့။ဟုတ်ဟင်ဝါသုံးလာတချမ်းတချမ်းပဲဟင်ဝါသုံးလာတချမ်းပဲဝါသုံးပါဗျာဟုတ်ကလားတို့ကတချမ်းပဲမြင်ပြလာလို့အဲ့တော့တို့ဘဝဟောင်းက ကံကောင်းပြစ်ချလို့လူတော့ဖြစ်လာလူတွေတော့ဖြစ်လာကြတာပဲထပ်ပြီးလူဖြစ်အောင်လုပ်ကြအောင်ဆိုလူဖြစ်တိုင်းလူမဖြစ်ဖြစ်ပြဟုတ်ကဲ့လားဟင်တူလေဒီတရားတော်ဘုရားကြီးတော့ဗာပြောလို့ဆိုလူကငွေလို့လူသွေးမပါတဲ့ဟာတွေတဲ့သူဝင်နေရတယ်သူအာမရလို့ပြောသွားတာ ဟင်လူကမွေး၍လူသွေးမပါတာထီတဲ့တို့လည်းလူကမွေးလို့လူတော့ဖြစ်လာပြီထင်တယ်လူသွေးပါရလားသူတို့ခွားကုန်တခါကြီးမရမှာခွားကုန်တခါကြီးမရမှာဟုတ်ဗျာဟင်ခွားကြောထမခွားကုန်လားခွားကြောလားမဟုတ်ကလားဗျာဟင်တို့ကလူဖြစ်ပြီးမဲ့လူသိမ့်မရှိဘူးနော် ဟင်တို့တာမန်ပုဂ္ဂိုလ်တယောက်ဟာခန္ဓာ၅ပါးရဲ့အလုံးတိုင်းစက်ရုပ်ကြီးလိုသွားနေကြတာဟုတ်နော်ဟင်တို့ခန္ဓာ၅ပါးမှာဟိုရုပ်ခန္ဓာကြီးကဟိုတို့ကားနဲ့တူမထင်နော်ဟင်ဒီကောက်ထားတာကြီးလေအဲ့ဒီမှာဝေဒနာခံစားမှုသင်ညာမှတ်သားမှုဒါပြီးဟိုစေရနာမှုဆောင်တဲ့သင်္ခါရ90ကခုနကအကြောင်းကြားဆိုင်ပြီးသူစေရနာထားပြီးဆောင်ရွက်ကြပါလေဟုတ်နော်ဒါပြီးဝိညာဉ်ကသိမှုမဟုတ်ဘူးလား ဟုတ်နော်သူတို့ကအာယုံတစ်ခုပေါ်တိုင်းပေါ်တိုင်းဒီငါးခုကတခါတည်းတပြိုင်တည်းအလုံးလုံးတာပိတာတာပိတာတာပိတာပေါ့လေဟုတ်ရဟိုတို့ကြားဘူးတဲ့ဘုသူတာပြောရမှာပေါ့ပုံနေလိုက်လို့ပေါ့ပုံနေလိုက်ကရိုက်တဲ့နေရာကရိုက်ချတာရိုက်ယူမယ်ရိုက်ယူတာရောဒီအောက်ကြသွားတာဟိုတနေရာကျတော့ခောက်တဲ့နေရာကခောက်ပြီးတာ ဟိုဘယ်လိုသူ့ဘယ်နေရွက်ဘယ်နေရွက်ဆိုတာသူ့အရင်တွေ့ရှိတယ်လေဟိုသုံးရက်ရည်တရှိတဲ့နေရာကြအဲသုံးရက်ရည်တဲ့နေရာသူ့ကိုထပ်ပြီးခောက်ပေးတာထပ်ပြီးတာထပ်ပြီးတော့ဟိုဘယ်နေရာရောက်တော့အထာကလေးတိုင်းသုံးရွက်ထာကလေးသွားမှာပေါ့ဟုတ်နော်ငါရွက်ထာငါရွက်ထာကလေးသွားမှာပေါ့ဟိုကြတော့ခောက်ဆက်ကခောက်ပေးတာဟိုအောက်ကြတော့သတင်းသားအောင်လိုက်ကြသွားတာလေသူခန္ဓာ၅ပါးလုံးလုံးပုံနဲ့တော်တော်တူတယ်ခန္ဓာ၅ပါးလည်းအာယုံတစ်ခုရရင်အဲ့ဒီတိုင်းပဲလုပ်တာပဲဟုတ်နော် အဲ့ဒီမှာဘသူဒုက္ခနာမှာကတူတူဒါကစာပြောဒီပြောမှာပေါ့ဗျာစိတ်ကိုမှီပြီးကြိုးကင်နေတာ25မျိုးရှိပါတယ်စာလို့စီတသိပ်ခေါ်ပါတယ်ဟုတ်နော်အဲ့ဒီမှာတို့ဘာတော့ရှိကဟူဘယ်ကိစ္စမျိုးမဆိုပါနေတဲ့ဟာကိုအင်ညာတမန်လို့ခေါ်တယ်ကုသိုလ်ကခိုင်ကုသိုလ်နောက်ပါမှာပဲအကုသိုလ်ခိုင်အကုသိုလ်နောက်ပါမှာပဲ ကုသိုလ်ခံရင် အကုသိုလ်ကိုသူကဟိုကြောပေးပြီးလုံးလုံးလုံးလုံးပြီးပါပဲပုံနော်ဟင်ဟင်ကုသိုလ်ကခိုင်းတဲ့ချိန်ဆိုရင်သူကအကုသိုလ်ကိုကြောပေးပြီးဟိုကုသိုလ်ဘက်ကိုလုပ်ပေးတာပဲကြာဘာလို့တမားဟုတ်နော်ကြာဘာလို့တမားပေါ်73ပါအဲ့ဒါဌာနရှိရင်ဒီကြာဘာ73ပါအားတာကြီးတယ်ခွေးလည်းပါတယ်ဝက်လည်းပါတယ်ကြက်လည်းဝက်ပါတယ်တို့မှမဟုတ်ဘူးဟုတ်နော်သူပါအားတာကြီးတယ် ခန္ဓာမရွေ့ဖြစ်ရတာကိုဟုတ်နော်ဟုတ်နော်ခန္ဓာမရွေ့ဖြစ်ရတာကိုအဲ့ဒီမှာဒုက္ခန္ဓာကဓာတ်နဲ့တည်ဆောက်ထားတာဟုတ်နော်လူဖြစ်ဖို့ရာအတွက်အဲလူစိတ်လူပေါ်ဖို့ရာအတွက်ကကုသိုလ်ကပေးထားတာဒါနာပြုတဲ့ကုသိုလ်သီလပြုတဲ့ကုသိုလ်ဒါလူဖြစ်လက်မှတ်တည်ထင်နော်ဟုတ်နော်အဲ့လူဖြစ်လက်မှတ်တည်ကပေးထားတာကလူဘဝမှာသိပါလာပါတယ် ဟုတ်နော်ဟုတ်နော်ကြံတဲ့ဟာကတော့မိဘနှစ်ပါးအမိပြုပြီးဓာတ်ဖြစ်တဲ့တူဝင်လာတာဟုတ်နော်ခန္ဓာကဓာတ်ကောင်မဟုတ်ဘူးလားတဏ္ဍမိခရကအဲတော့ခန္ဓာငါးပါးလုံးဓာတ်သက်ကြီးပဲဓာတ်ခိုင်တဲ့အတိုင်းသူလှုပ်လှုပ်နေရတာသူဘာလုပ်ကြလို့သူခန္ဓာအတွက်ပဲအလုပ်လုပ်နေတယ်တို့တော့မပါဘူးဟင်ပါသလား သူစားရင်စားတဲ့ဟာအတွက်ကိုသူရှားသိရှားမယ်ပွေသိပွေမယ်ဒါလို့မှမဟုတ်လားအဲပုံတော့ခန္ဓာလို့လို့မှာဟိခန္ဓာငါးပါးခန္ဓာလို့လုံးတာသူရထားတဲ့ဘဝနဲ့ရထားတဲ့အသက်ကလေးရှင်ဖို့ရတော့သူတောင်းမယ်ရှေ့ကိစ္စသူကိစ္စမဟုတ်ဘူးနောက်ကိစ္စသူကိစ္စမဟုတ်ဘူး तू မသိဘူးနားမလည်ဘူးဟုတ်တော့ ဒါစိတ်ကြီးတတ်ကောင်ကြီးရလေဟင်တို့အခုဘာတော့ဟိုတချမ်းပဲဒီဒီလာတော့ကားနဲ့လာတာမဟုတ်ဘူးလားဟင်အဲတို့ကားပူရကိုလိုက်ခဲ့ရတာမဟုတ်ဘူးလားဟင်အဲတို့တော့ကားကြီးပါပြီတော့ပါပြီလားဟင်ဟင်မောင်းထောက်ထွက်လာတာပဲဟင်မောင်းထောက်ထွက်လာတာပဲဒါပဲမဟုတ်ဘူးလားအဲအဲ့ဒီတိုင်းကြခဏကသူတို့ဓာတ်တံဓာတ်တံကဓာတ်လုံးပဲလုံးပဲသူတန်းတဲ့ရင်တိုက်တယ် ဒါနဲ့မတည့်ရင်မကြိုက်ဆိုင်ဒါပြီးပဲစာလို့တော့အနုယောဂဝိရောဓလို့ခေါ်တယ်သူတန်းနဲ့တည့်ရင်လက်ခံလိုက်တယ်သူတန်းနဲ့မတည့်ရင်ပယ်ထုတ်လိုက်တယ်ဟုတ်လားစာလို့အနုယောဂဝိရောဓလို့သုံးပါတယ်ဟုတ်ကြနော်အဲသူ့လောကတာပဲအဲ့တော့သူ့လောကဓာတ်တည့်ရင်လက်ခံတယ်ဓာတ်မတည့်ရင်လက်မခံဘူးဟုတ်နော်အဲ့ဒီမှာဘာဝင်လာလို့အကုသိုလ်စေတသိက်၁၄လုံးထပ်ဝင်လာတယ် ဓာတ်ငြိမ်ကြောင်ဝင်တဲ့အကုသိုလ်စိတ်တိတ်ဆက်လေးလို့သူကဓာတ်လို့လို့တော့သူနောက်ကပါနေမယ်ဟင်အဲ့တော့ခုခန္ဓာကအဲမကြိုက်လို့ရှိရင်သူကဖယ်ထုတ်တာထင်တယ်ဟုတ်နော်ဟင်ကြိုက်လို့ရှိရင်ဆွဲယူလိုက်တာမဟုတ်ဘူးလားဟုတ်နော်အဲ့ဒီမှာတင်ခုနကဓာတ်ညင်နဲ့ပေါင်းထားတဲ့အကုသိုလ်စိတ်တိကဒါကြိုက်တဲ့ဟိကောင်းတဲ့ဟိဒါကြတော့မကြိုက်ဘူးဟိမကောင်းဘူးဟိနဲ့လောဘတို့ဒေါသတို့အုပ်စုတွေဝင်လာမှာပေါ့ဟင် ဟင်အကူစီတကိစ္စလေးလို့များပါတယ်ကိုငုံကတော့ဒီကြိုက်တာရမကြိုက်တာရမတိတာရသူတို့ဥဆောင်တာပါဟုတ်နော်ဟင်အဲ့ဒီဒီအောင်လဲလူဖြစ်ဖြစ်ပါဒါခိုင်းတာလို့ရတော့လူလို့လုတ်ပြီးဗလားဘယ်နဲ့လို့ပွားပါသုတ်ပြီးဗလားတော့ရတယ်ဘယ်တော့လုံးမှာလဲဘယ်တော့လုံးမှာလဲအုံလွယ်နေဟင်အုံလွယ်နေဗျာ ဒီအုံခန္ဓာအုံလွဲနေပြီဟုတ်နော်လူလုံးမလုံးပါသေးဘူးတို့စီတသိက်ခုနကပြောတာဆိုလို့ချင်းတော့29လုံးရှိသွားမှာပေါ့နော်ဒီခန္ဓာရှိလို့ပါလာတာက73ခုကိုဟိုတို့ဓာတ်ကိတအကြောင်းပြုပြီးပေါ်ပေါက်လာတာက14ခုကိုအဲ့တော့52ခုမှဟို29နှုတ်လိုက်တော့25ကျန်ပါနော်အဲ့ဒါကလူလုတ်ခုကိစ္စလူအတွက်ကိုအဲ့ဒီဟာပါမှာ တောပနာပိတပိ25လုံးလို့ပါလို့သုံးပါတယ်တတတို့ယုံကြည်တဲ့ဟာတင်နော်တတိယုံကြည်တဲ့အတိုင်းရှုမှတ်တာပြောတာနော်ပညာပြီးနဲ့မပြီးရပညာပြီးကအပေါ်ရန်ကြောအမိပြီးအဖီပြီးအမိပြောပြီးပြောတဲ့အတိုင်းပြောတာ တို့ဒါဟိုကလေးမီးကလားတွေမဟုတ်ဘူးကလေးမီးကလားတွေဆိုရင်သူတို့ဟိုကလားမိဘပြောတယ်လေသူလိုက်ပြောမှာမဟုတ်ဘူးလားဟင်ဗမာစကားသုံးမတယ်လားမသုံးပါဘူးဗျဟုတ်နော်ဟုတ်နော်ဟင်အဲ့တို့ကူတဲ့တင်ညာပြီးဆိုတော့ပြောလို့ပြောသည်အပေါ်ရံပြောအတိပဲရှိတယ်ဟုတ်နော်သူကိစ္စကဘာတော့ကြိုက်စရာရှိရင်အမိကောင်းပြီးဟိုအမိကိုပြောပြီးတောင်းဖို့ဟုတ်နော် မကြိုက်ကြရရှင်ရင်အမီတောင်းအမီပြောပြီးပယ်ဖို့ရာအတွက်ပဲရှိခဲ့။တင်ညာကဒါတော့ပဲလုပ်တယ်။တို့ကမရဘူး။အမှန်တော့သွားရမယ်။ဟုတ်နော်တရားတို့တတိတို့ဟီရီတို့တပါတို့ခမရတို့စာရာရှောက်ဖလန်ကြီးဗျာဟင်ဒါကသာသနာနဲ့ကြုံမှရတဲ့25ပါးနော်အမြဲတမ်းမပါဘူးခန္ဓာနဲ့မှီပြီးပါမလားဘူး ပြီးတော့ဒီဟာကလူဖြစ်မှသာဒီ25ပါးကသုံးဝိရှိကနောတိဋ္ဌာမှာအဲဒီ25ပါးပါနိုင်မှာမလားပါနိုင်လူတိဋ္ဌာကအကုသိုလ်ကဖြစ်တဲ့မျိုးကိုဒုအကုသိုလ်ကဖြစ်တဲ့မျိုးကိုဟုတ်နော်ဟုတ်နော်အဲဒုအကုသိုလ်ကဖြစ်တဲ့မျိုးကိုဟင်အဲ့တော့တို့မှာတာအဲ့ဒီ25လုံးပါတာအဲ့ဒီ25လုံးပါတာလေတို့ပါတော့သူတော်ကောင်းနဲ့ပေါင်းပြီးမှသာသနာနဲ့ကြုံမှ တုံခွင့်ရှိသနော်ပုတ်နော်ပုတ်နော်ပုတ်နော်တုံးပြီးပြီလားတုံးရဘယ်ဘာလို့ချန်ထားတာလို့ဘယ်တော့တော့မှာနိဘယ်တော့တော့မှာလို့လောဘူးဒီဒီခွာတော့နေဟေးတခါလာနာမတမျိုးပြီးလိုက်မှတ်မှာဟင်ဟင်တော်ဗလာခွာသွားမယ်ဟင် ဟင်ခွာဆုံးနဲ့တော်ပလားဟင်မသုံးရသေးဘူးတို့ဟုတ်နော်အဲ့တော့လူဖြစ်အောင်တို့မကြိုးစားသေးဘူးလို့ပြောတာလည်းတူတူပဲမသုံးရသေးဘူးဆိုတာတို့လူစိတ်ပေါက်အောင်မလုပ်သေးဘူးလူဖြစ်အောင်မကြိုးစားသေးဘူးဒီလိုပဲပြောအောင်ပါနော်လူစိတ်ပေါက်ပလားဟုတ်ပါမလားစိတ်တော်မှာနော်ဟင်ဟင်စိတ်ဖေးမှာနော်တို့အာယုံတစ်ခုတွေးလိုက်တယ် အဖင်းတွေ့နင်းနေနေနေမှတ်ပါကိုဘသူကြီးမဘဝကြီးမှတ်ပါဟုတ်ကလားဟုတ်ကလားဟေးအဲမှတ်လို့ရှိရင်လူသိဖြစ်ကိုပဲမမှတ်လို့ကိုဘသူကြီးမဘဝကြီးဆိုတဲ့ပညာပညာခန္ဓာကဝင်သွားလို့ရှိရင်ဟုတ်ကလားသူကဘာပြောတယ်ဘာလုပ်တယ်ဒါတော့မှာပေါ့ င်ကောင်းတယ်ဆိုးတယ်မလာနိုင်ဘူးလားအဲ့ဒီခါကျကြိုက်စိတ်ပေါ်မပေါ်ကြိုက်စိတ်ဒီဒီကြိုက်တာဒီပြိတ္တာသွားမှာဆိုတော့အဲ့ဒါလူစိတ်လားပြိတ္တာစိတ်လားဟင်တိုင်းတို့ခွားကုံကဟိုဟာလားဟိုလူတွေလားပြိတ္တာတွေလား တော့တော့ပြိတ္တာဆက်မကြည့်ပါဗျာရှင်ဘုရားမပါဘူးတော့ရှင်ဘုရားမပါဘူးတော့ဟောဘာတော့ပြောတာဟုတ်တော့ပြန်စမနောကဲတော့လူစိတ်တော်စမနောဟေးဟေးကိုယ်စိတ်နဲ့ခံမနေတာကြတော့ဒေါသမထင်နိုင်ဘူးလားအဲ့ဒါလူစိတ်ကငရဲစိတ်ဟုတ်ပါမလားဓမ္မကြီးလူစိတ်လား ကဟွာလားငရဲပြန်မျိုးတွေငရဲပြန်မှာတွေတော့ငရဲပြန်မျိုးတွေဟုတ်နော်ဟင်ဘယ်နဲ့တော့တာဟင်လူသွားတို့ဟိုမြန်မာစကားပါအလံတကူများလို့တလွန်းလွန်းတလွန်းလို့ဘဝရောပါရမီရောထက်ထက်တက်တာလွတ်တက်တာကိုတလူလူတက်လူလူပြောတာဖြစ်ပလားလား ခုမှကြိုးစားပါမယ်ဟေးခုမှကြိုးစားပါပဲဟုတ်နော်သူ့သာလို့တော့မနုဿလို့သုံးတာပါဒါရှင်ဘုရားတို့จิตထားပါပြီပါဟုတ်နော်မနုဿမနုဿမနုဿပါဠိလိုမနုဿမနုဿဟုတ်လားလူရင်းကတော့ဟိုအဋ္ဌနာတမနာတိသနာတိတိမနုဿောဆိုတိခတစ်ခုအာယုန်တစ်ခုခံစားလိုက်ရင်ဟောတာ အကျိုးဟုတ်ဗျအကျိုးရှိတယ်ဟောတာအကျိုးမရှိဘူးခွဲပြီးရင်တယ်လို့ခွဲပြီးလာဘူးအကျိုးမရှိတာနဲ့ရှိတာဘူးခွဲပြီးရင်ဘယ်သူမျိုးမဆိုအကျိုးရှိတာပဲလို့မှာဘူးအကျိုးမဲ့မှပြီဘယ်သူမှမလုပ်ဘူးဟုတ်နော်ဟုတ်နော်လုပ်ပါမလားဟိုဓာတ်ကောင်ကတော့အကျိုးရှိရှိမရှိရှိသူဓာတ်တာရပြီးတာလေ ခုနကမြင်ရတော့လေသူသူမသက်လို့ကိုသူသူခန္ဓာအတွက်ဒီဒီဒီတဘဝနဲ့တခန္ဓာအတွက်ပဲသူလုံးတို့တော့သူစဉ်းစားလိမ့်မယ်ထင်တယ်တို့ကတို့တို့တို့လို့အောင်ဟုတ်နော်ဟုတ်နော်ဟင်အဲ့တော့အဋ္ဌနာဓမ္မနာတိသနာတိတိမလို့တော့အာယုံတစ်ခုခံစားလိုက်ဟောတာအကျိုးရှိတယ်ဟောတာအကျိုးမရှိဘူးခွဲပြီးမှပြီခွဲမတည်ပဲနဲ့တွေ့တာနဲ့ကြိုက်တာနဲ့ထားအုံးလိုက်ရင်လူမဖြစ်နိုင်ဘူး အဲလူစိတ်မဟုတ်ဘူးဟုတ်နော်ပြီးတော့ကုသလာကုသလာမနာတိသာနာတိတိမနုတော့တဲ့အပြစ်ရှိတာနဲ့အပြစ်မဲ့တာကိုခွဲပြီးမှလုပ်ခွဲမသိလူမဟုတ်သိဘူးလေခွဲသိရင်အပြစ်ရှိတဲ့လို့ဆိုဘယ်သူလုပ်မလဲလဲလုပ်ပါဘူးဗျာနော်ကိုဒိဋ္ဌံကတော့အပြစ်ရှိရှိမရှိရှိလုပ်ပါပဲလေသူကတော့ဒါကောင်မျိုးဟုတ် သူမှတို့လူလူဟွာမဟိုကုသိုလ်သိမ့်လက်သွားတဲ့ဟာမျိုးမှမဟုတ်ဘူးဟုတ်နော်သူကတော့လုံမှာပဲဟုတ်နော်ဥမာမဲ့အဲငွေဖားတွေးရင်လိုက်ပါပဲဒါလုံးလုံးကတဘဝပြန်ခံရမယ်သူစဉ်းစားစဉ်းစားဖို့လည်းသူမလို့စဉ်းစားစရာလည်းသူမရှိဘူးဟုတ်နော်စဉ်းစားစရာလည်းမရှိဘူးအရေးကြီးတာသူဘူးနေတာဟုတ်ငွေကပူရတဲ့မျိုးဆိုတော့ဖားရှာမှာပေါ့ဖားရပြီးတော့သူသူဘူးပြောက်ဖို့အရေးကြီးတာပဲဖားပြီးတာမပြီးတာသူလုံးမို့ နောက်တစ်ခါခါရမခါရလဲသူ့လို့မဟုတ်ဘူးဟုတ်ကလားဟင်ဟင်ဟုတ်နော်သူအပြစ်ရှိရှိမယ်ရှိတာမရှိတာသူ့လို့မဟုတ်ဘူးလေလူဝန်ပူစားတာလေတတရင်တော်သူကိုဒုက္ခမဟုတ်ဘူးဒါအပြစ်ရှိတယ်မလုံနဲ့မလုံဘူးပေါ့အပြစ်ကင်းတာလို့ပေါ့ဟုတ်နော်ဟုတ်နော်အပြစ်ကင်းတာလို့ရမယ်ဟုတ်ပြဟင်အဲ့တော့သူ့အသက်တတ်တဲ့အကျိုးရှိမရှိ အပြစ်ဖြစ်မဖြစ်ဟင်ဒါပြတ်မလားမသာဘူးလားမသာမသာမသာဘူးတဲ့နော်ဟင်ဟေးတို့တသက်သေးတဲ့ကောကြက်မရောက်ဘူးလားကြက်တယ်မှမရှိဘူးလားရှိမှာပဲရှိမှာပဲသူတို့တသက်ဟိုဝါလာပါတော့ဟိုဝါဆုံးနေပါဏာတိပါဒကံထိုက်မှာဟို ဟိုပါဏာတိပါဒကံအဲကြောက်မှန်းပြီးတော့ကျက်သမားကတတ်ပြီးရှာတယ်နော်ဟောသူတို့ခင်ဗျာပါဏာတိပါဒကံကြောက်တဲ့အမျိုးခဲ့ဟုတ်တော့ဘာနာတိဘာတာကဟိုလက်ဆောင်မဲ့မျိုးခဲ့ဆိုပြီးကျက်တမကကျက်တတ်မပြီးဘူးအဲ့တော့သူကအဲကျက်တမကကျက်တတ်လိုက်ရင်ကျက်ရှိသေးလို့လားအသားတွေတိုင်းတော့ င်တခါတည်းသူဟာလေးနဲ့သူများခွဲကြပြီးဟိုဟာလုပ်ထားရင်ကြက်ရက်တော့မပေါ်တော့ပေါ်သေးလားတော့တော့နေကြက်ရုံမှန်ပြီးရင်သူတို့မဝဲရဲမှာဆိုလို့ခုတ်ကြည့်ချမ်းပြီးပြလိုက်သေးဟုတ်နော်အဲ့ဒါသူဟိုဒေါ်တစေတို့ကဝဲလာတော့ဖိနေဒုံတော်တင်တော့အသားဖြစ်နေခုတ်လားကြက်သားဖြစ်နေခုတ်လားကြက်ကြက်တမတ်တပ်ပြီးလိုက်လေကြက်ရှိသေးလို့လား ဘယ်စိတ်နဲ့ခုတ်တော့မဟုတ်ဘူးခင်ဗျားတို့ဘွားတို့မခုတ်နေကြဘူးပြေးတာဟင်ဟင်ဘယ်စိတ်နဲ့ခုတ်တယ်လဲမဖြစ်နိုင်ဘူးဟင်ဟုတ်ဗျာကြည်တော်တော်စိတ်ယူပါတယ်ရှင်ဗျာဟင်ဘာသာဝတရားရုံးရှိရောက်တဲ့တည်းရခံလို့ပဲဟင်ချောင်းချက်ပေးဖို့တော်တော်စိတ်ယူပါတယ် အဲ့ဒါကိုဒုစေရနာစေရနာတင်ညာဟိုသင်္ခါရခန္ဓာလည်းပါတယ်စေရနာကကြက်ဆိုတဲ့စေရနာအဲ့ဒီတွေထည့်ပေးလိုက်ပြီလေချက်တယ်ပြီနော်အဲ့တော့အဲ့ဒီတို့40သားဝယ်လာတယ်ဆိုတော့ဘယ်နဲ့တုံးတုံးပဲထင်တယ်ဘယ်နဲ့တုံးတုံးကြီးတယ်တော့ဘာမှမဖြစ်ဘူးမဲ ရောအရှော့မပြောနဲ့လေဟိုမိသားစုတယောက်ဘယ်နဲ့တုံးကြတော့လုံးမပါခဲ့လုံးမအောင်လေးသက်သားကိုဘယ်နဲ့တုံးတုံးတုံးအကူအလက်သက်သားတော့ဒီလေလာမတော့တာလေဟင်ဟင်ဟင်ကဲကဲပါဗျာကဲသူသူကြောင့်ဆက်ငါတို့ဆိုငါတို့ထားပါတော့ဟုတ်နော်ကျက်ပင်မကကျက်လို့လို့ကျက်ဖို့လို့ကျက်လို့ တို့ကကြက်ဆိုတဲ့စေရနာကြီးနဲ့အသားကိုတတ်တာအဲဒီစေရနာပါနေတာပဲအသားတော့သားပဲသို့တော့အသားကိုတို့ကကြက်ဆိုတဲ့စေရနာနဲ့တတ်နေတာလေဟုတ်နော်ဟုတ်နော်အဲအရှင်ဘုရားများကိုတင်ယူလူငါကိုမိခွန်းနေကြားပါလိမ့်မယ်ဟုတ်နော်မိခင်တယောက်ကပါဘူးသိဆိုတော့ သွားရင်မမွေးကြိုက်သေးပါစေတော့ဟုတ်နော်ဘယင်ဖြစ်သူကအာနာပကွတာတို့ပါတော့တရခံကိုရာသဝတာကိုအမိချတဲ့နေရာတို့တို့တတ်သိလို့မပြောဟုတ်နော်လိမ္မာတဲ့စကားသုံးတာအဲမင်းကြီးကအဲအာနာပကွတာများသူ့ကိုတင့်တော်ရပို့လိုက်ပါကွယ်ဟုတ်ဗျာတို့တော့သူ့စီရနာကတတ်သိပြီ ကိုအမေစေတနာကတသိပါလို့လားအဲ့ဒီနှစ်ခုဟိုဖရုဒဝါစာဘသူထိုက်တယ်လဲဆိုရယ်မေကွန်းရှင်ဘုရားဟင်ဖရုဒဝါစာဆိုတာကျမ်းမ်းတဲ့စကားပြောတာဟုတ်ဟုတ်နော်အမေကတော့မဘိုးကြီးကြိုက်ပြီးပါစီတော့ပစကားစေတနာမပါဘူးဘယင်ကတော့အဲခုနကတတ်ချင်တဲ့စေတနာလေးတတ်မဲ့စေတနာလေး ဟုတ်နော်တတ်မဲ့ပြည်နာလေးတို့တော့တတ်သေးလို့ဝယ်စင်လို့မပြောဘူးရင်ရင်ကြီးကြီးလေးဟုတ်နော်အာနာပကဝတများအဲအဲ့ဒီရာဇဝတကိုတင့်တော်ရခေါ်သွားကြွယ်ဆိုဟုတ်ဗျစေရနာကတော့တတ်လို့သူကသူပြောပြီးသားအတွင်းစကားပြောပြီးသားဟုတ်နော်အဲ့တော့စေရနာထောက်၍ဘယ်ရင်ကိုဖရုဒဝါစာလို့တင့်တင့်ကျူကဆုံးဖြတ်ဖြတ်အမေကိုဖရုဒဝါစာမဆုံးဖြတ်ဖြတ် စေတနာနဲ့ဆိုင်တယ်နော်ဟုတ်ကလားဒီတခါတို့ဟိုပါတော့တဏှာမြင့်လေ့ကျင့်တာလူယုံကြည်လို့ထားပါကြည့်ပါไก่ปลอกไก่ไปนี่ဟုတ်เนาะไก่ปลอกကနေပြင်ပဲဟုတ်ဗျဘယ်တနာနဲ့သွားရှိပါလားအဲ့ဒီလိုပြစ်တဲ့နေရာမှာငဖူးတဲတဲ့ပြစ်အောင်ဟိုမှောင်အောင်ပြစ်နိုင်ရောအမှတ်ပါသိသိနိုင်တဲ့နေရာတွေမှာပေါ့လေ ရင်အုပ်တဲ့တဲ့ဆုံးမှဘလောက်ခါအောက်ဆုံးမှဘလောက်လက်သွားမှရင်မှဘလောက်ငရွက်မှမှဘလောက်သွားအမှမင်းနဲ့ပြရအဲ့ဒီလေးကျင်ကလုတ်သူတယောက်လူဆိုတဲ့စေရနာနဲ့အဲ့ဒီမှာပြင့်နေတဲ့အတွက်ဟိုကတော့တန်ပြားကြီးထင်တော့တကယ်ကတော့တန်ပြားလေသို့တော့လူဆိုတဲ့စေရနာနဲ့ပြင့်နေတဲ့အတွက်ပါဏာတိပါဒထိုင်မထိုင်ဒါဆိုအသားကိုကြက်လုတ်ပြီးတုံးသူပါဏာတိပါဒကံထိုင်မထိုင် မတတ်ဘူးဆိုဟင်မတတ်ဘူးဆိုဟင်အဲဟိုကျက်တယ်မာကရှင်ဘုရားကျက်ဟုတ်လို့ကျက်လုံတတ်တာ40သားမှတစ်ခါတတ်တာတစိရနဲ့ဒုက္ခခုနဘလောက်ဘလောက် ဒါဖြင့်ကျက်သမားနဲ့ဒုတစေကာဒကမကြီးနာနဲ့ဘသူကပူမိုက်တော့ဟုတ်လားဟုတ်လားဟုတ်ကလားဗျာဟင်ဟင်ကိုရိုရိုကျက်သမားနဲ့ဒုကမိုက်တယ်ဒါဒါဒါဒါသမားကြီးတော့ဒုတကာကြီးနာကအဲကျက်လို့ချက်လာပြီလေအဲဟိုကျက်ပြီပြီလေအဲထမင်းဘိုးဟိမွဲပြင်ပြီပြီလေခေါင်းရင်းကနေစားတော့ တထုံးကိုဘယ်လောက်ဝါသလဲဘယ်လောက်ဝါသလဲကဲဗျာဟိုကနေသေးသေးတယ်ဒီကသေးကျလောက်ပဲရှော့ရှော့ပေါ်ပေါ်ပြောကုန်ပြီဗျာဟင်သေးကျနဲ့တော့မညံ့နိုင်ဘူးဗျာနည်းနည်းတော့တို့ဟေး ဘာလို့ဟိုဆရာဝန်ဆရာဝန်တွေရောမပါဘူးလားသူတို့ညွှန်းထားတာအနည်းဆုံးအကြိမ်30တဲ့ဝမ်းမဟုတ်ညှက်ထားကြည့်ဟုတ်ဘူးဓမ္မကြီးသူဒီဟိုတွန်းအောက်မှာအကျော်လေးတွေရှိတယ်လေသူကအဲ့ဒီဂတိတတိတိပို့ပြီးတော့တောက်လျှောက်သူကဟိုဓာရိုက်သွားတဲ့ပေါ့အကျော်သေးထိုးတဲ့ပေါ့မငဲတဲ့ငဲတဲ့ဝါပြီးအစာအိတ်ကနေချက်ပြော့သွားတာကြတော့အသာသေးထိုးတယ်လို့ပေါ့ ဟိုကအာနိသင်ကပူပြီးထက်ထားတယ်အချိန်30လောက်ဝါမှထက်ထားတယ်ဗျအဲဘယ်နေတော့ဟိုက15ချက်ဒီကဘလောက်ထားမလို့ဘလောက်ထားမလို့ဟင်ဟင်တကယ်ချိုးချိုးပေါ်ပေါ်လုံးလေးကပေါ်မှုလေးကိုအလောက်ကလေးတစ်ဖက်သွားအောင်သွားဓမ္မဆန္ဒလေးဝါတော့လေ30 30ထီတော့လုံးနေတယ်ဟိုစိတ်တကယ်ဟိုပြီး20 20 20 ဟင်တဒုံတော့20ဟိုက40သားမှဘယ်လောက်15ချက်ဟင်ဟင်အဲ့ဒီမှာလေသူကဟင်းကျင်နေသားလားကြက်သားဟင်းကျင်နေသားဟုတ်နော်ကြက်လည်းပါသေးတယ်မသားလည်းပါသေးတယ်ဟင်းလည်းပါသေးတယ်ဟုတ်နော်ဟုတ်နော်ဟုတ်တယ်နော်ကြက်သားဟင်းတပွဲကိုသုံးပွဲလုပ်စားတစ်ခွက်ကိုသုံးပွဲလုပ်စား ဟုတ်နော်ကျက်လည်းပါပြီပသားလည်းပါပြီဟင်းလည်းပါပြီဟုတ်နော်ကျက်ကကျက်တယ်မှာတပ်ပြီးလိုက်ပြီလေဟုတ်သလားအသားကအင်ဂျင်မကခုတ်ပြီးလိုက်ပြီလေအဲအင်ဂျင်မကခုတ်ပြီးချက်လို့တို့ပါတော့နူးပြီးနတ်ပြီးအဲခင်းနှံထွက်လာရင်အသားမရှိတော့ခင်းနှံမထွက်သေးအညင်နှံထွက်နေရင်အသားပါဟုတ်နော်ဒီအညင်နှံကုန်လို့ခင်းနှံထွက်လာရင်အသားရှိသေးလို့လားခင်းဖြစ်သွားပြီနော်ဟင်ဖြစ်သွားပြီနော် အဲ့ဒီဟင်းကိုတို့ခုနကကြက်ဆိုတဲ့စေတနာနဲ့စားတာဗျအဲ့တော့ဒုံဘယ်လောက်တဲ့20တိုင်းတကဟိုမိဖို့ကြောင့်တကမာကြီးများနဲ့ဟိုဘာလို့သပွဲဦးတကကြီးများဘသူကပုံပိုက်တယ်ဟုတ်ကလားဟေးဟုတ်ကလားဗျာဟေးဟေးကဲကြကဲစေတနာတို့ပါနေတာ တို့မှပြက်သိမ့်နဲ့စားနေတာဟုတ်နော်ကြိုက်သိမ့်နဲ့စားတယ်ပြပြိတာစိတ်လူသိမ့်မဟုတ်ဘူးလာဦးမှာတော်နေဟိုလိုသပွဲဦးကနေပြီးတော့ရန်လုံးမှာပါလိမ့်တယ်မိကြကြီးကလည်းဟာဘာမှပါသေးသလားပါသေးသလားဒေါသနဲ့နော်ဒေါသသူပါသိ ငရေသိငရေသိငရေသိဟင်ကြိုက်စိတ်လည်းမပါဘူးမကြိုက်စိတ်လည်းမပါဘူးဟင်းကူကြက်သားဟင်းဆိုတဲ့ကြက်အမှန်နဲ့သားရင်အဲ့ဒါမောဟသိဟင်ကြက်ဆိုဆိုကြက်ထဲရောက်ပါပဲလေဟင်သူပြောနေကြပဲလေတကယ်မှရှိတဲ့ကြက်ဟာကြက်စစ်စစ်မရှိဘူးဒုဒုစီရသွားတာတိကြက်လူတို့ကြက်လူတို့ဟုတ်ဗျာလူကလူသွားတဲ့ကြက်ဒီမဟုတ်ဘူးလားဟုတ်ဗျာ ဟင်တို့တသေးလေးပြောဘူးပါလေဟိုကြက်ပြောရတာလေခွေးပြောရတာဘူးမှန်ပါလေဟုတ်ဗျာတခါလေအဲ့ခွေးတော်ပြောဘူးပြီးရှင်လေဟင်ဟင်ပါရောတို့သူတို့မျိုးမှာအဲနာမည်လေးမယ်လေးခွေးမဆိုခရီးစီတဲ့ပါတယ်တို့တို့မျိုးတို့တို့မဲ့တာလေ elevation တို့ပါတော့ဟိုဟိုခွေးတွေကိုဟိုဝယ်ပြီးမွေးတာ တို့ကဂရေစီတဲ့ပါတဲ့ညာတဲ့နဲ့ဟုတ်ဗျာအဲ့တော့တို့ဒီဟိုတိုးပြောပြောရင်တော့အောင်နဲ့တဲ့ကြားဘူးတဲ့နဲ့ဟုတ်အောင်နဲ့လာအောင်ဆိုရင်မူရင်ခွေးမျိုးဆိုမသိနိုင်ဘူးလူကားချစ်တဲ့ခွေးဆိုသိတယ်နော် အောင်နဲ့လာအောင်ဆိုသိမသိသိတယ်အဲ့ဒါလူကားချစ်တဲ့ခွေးမျိုးသိတာ လူကဖြစ်တာတော့အောင်နဲ့လာအောင်လို့ပြီးရင်တော့တစ်ဆယ်ကဖြစ်တဲ့ခွေတစ်ညာဟုတ်ဟုတ်ကလေးရောက်ခွေတော့မဖြစ်နိုင်ဘူးဟုတ်တော့ကလာရောက်ွက်တရားခွေတော့မဖြစ်နိုင်ဘူးအဲ့ဒါတစ်ဆယ်ကဖြစ်တဲ့ခွေပဲဟုတ်ဗျာဟုတ်တော့အဲ့တော့တို့ရဲ့ပြီးခဲ့တဲ့တစ်သက်တာကိုပြန်ကြည့်ရင်တရိษံစိတ်ပြိတ္တာစိတ်ငရဲစိတ်နဲ့တို့လုတ်ခဲ့တယ် လူသိမ့်နဲ့လုတ်ပြီးပြီလားဩကိုမကြိုးစားပါမယ်ရှိသေးရဲ့စောသေးတယ်မှာဗျာဟေးဟုတ်တော့ဟုတ်တော့အဲ့တော့တို့ကတင်ညာခိုင်းနေမလို့သူသူသူတင်ညာတော့သူတက်တော့သူတတ်တာတော့ပဲလုပ်နေကြမှာပါသူလုပ်ပြီးမှာဟုတ်နော်သူကသူ့ဘဝအတွက်တော့သူတောင်းဝင်လာကိုသူ့အတွက်တောင်းဝင်မှာမဟုတ်ဘူးသူ့ရှိရင်တော့သူစဉ်းစားလိမ့်မယ်ထင်တယ်ပညာကစဉ်းစားဘူး ဝေဒနာလည်းမစင်စားဘူးပညာလည်းမစင်စားဘူးသင်္ခါရလည်းပါတဲ့ဟိုတာမန်စေတနာကလည်းမစင်စားဘူးဟုတ်နော်စင်စားပါဟင်တို့ကတို့အတွက်စင်စားကြအောင်သူကိုယ်အတွက်ရှိရေးကိုစင်စားကြအောင်သူဟုတ်နော်ဟင်တို့ပြောနေကြတိုင်းပြန်မေးပါအထက်ခံပါလားအောက်ပြန်ပါလားပြောတာအခုလုံနေတာက အောက်ပြန်ဖို့ပြင်းနေတာလားအထက်ဆံဖို့ပြင်းနေတာလားဟုတ်ပါမလားအထက်ဆံဖို့ပြင်းနေတော့ဟုတ်ပါမလားဟင်ဘောတော်တဲ့အိုးဟိုကျက်သမားတွေတွေ့တော့ဘယ်လိုပြောမှာတော့ဟင်ကျဲကျက်ပေးပါလားဟိုကောင်ဟိုကောင်ပေးပါလားဘယ်လိုပြောမှာတော့တွေ့တယ်ဟိုကျတော့စေတနာကိုပြောနေတာနော်ဟုတ်နော် အထက်ဆံဖို့ဆိုတို့လူဖြစ်ခြင်းတတိပါအကြံကြောင့်မလိုက်ရဘူးတတိနဲ့သုံးပါသုံးပြရရှိတာသုံးပါဟုတ်နော်မသုံးနဲ့ပြောတာမဟုတ်ပါဘူးဒီကြပိုင်းမသားနဲ့လို့ပြောတာမဟုတ်ပါဘူးဝက်သားမသားနဲ့လို့ပြောတာမဟုတ်ပါဘူးဝက်မပါအောင်သုံးတာပေါ့ကြက်မပါအောင်သုံးတာအမှားပါရင်ဥပမာမပြဒူဒူကတော့မဟာသီရထွက်ကြတော့မဟာသီတိုင်းပြောမှာပေါ့ဝါရင်ဝါတယ်ဝါတယ်မှတ်တာမြင်းမြင်းနဲ့ မြင်မြင်နဲ့မှကလေးကအသိမတွေ့တော့မှလေဟင်အတွေးမဝင်တဲ့အတွက်ဝက်ဆိုတဲ့အသိအစာမပါတော့ဘူးလေဟုတ်တော့မြင်မြင်နဲ့ပဲမြင်မြင်နဲ့ပဲမြင်မြင်နဲ့မှနေနောက်တော့မြင်တာနဲ့သိတာနှစ်ခုပဲကျန်တော့တာလေနော်ဟင်ငါပါအောင်မလားဝက်ပါအောင်မလားငါပါဝက်ပါငါလည်းပါဝက်လည်းပါတော့ငါမပါတဲ့အတွက်အဲခုနကဘူကောင်းဆန်တဲ့ဒိဋ္ဌိမဝင်နိုင်ဘူး ဟုတ်တော့သူမပါတဲ့အတွက်ဟိုသူစားခြင်းနဲ့တဏှာကိုဝင်နေဦးမယ်မဝင်နိုင်ပါဘူးမဝင်နိုင်ပါဘူးလွယ်လွယ်လေးလွယ်လွယ်လေးပါဟုတ်တော့အဲ့ဒါဝက်သက်ပါတာထင်တယ်ဓမ္မဝက်သက်ပါဓမ္မကျက်သက်ပါဟိုဟာကကျက်ကူအသက်သွင်းစားတော့အရှင်လက်လက်ပါတာခဏရွာတဲ့ခါနေကြအရှင်လက်လက်ပါတာမဟုတ်လား ဟင်ဟင်ပါကိုကြက်ဆိုတဲ့စီတွေနိုင်နဲ့စားတော့ကြက်သေးသလားမသိဘူးလားဟင်မသိရင်ခင်ဗျားတို့အရှင်လှလှစားတာဒီဖြစ်မှာပေါ့လားတတ်တာလားအရှင်လှလှစားတာဟုတ်တယ်နော်ဟင်အရှင်ဘုရားမျိုးတွေပေါ့အရှင်ဘုရားမပါဘူးတော့ဟိုဟာတွေပြောတော့တော့ဟင်ဟင်ဟင်ဝါလာအဲတို့ပြောနေကြစကားဆိုဆိုရဲအောင်ဗျာယူတွေဗျာယူတွေ ဂျိုင်းကငါးတွေးအရှင်လတ်လတ်ကောက်ပြီးမျိုးတာမဟုတ်ဘူးလားလူကတော့တသာတာမဟုတ်ဘူးလားလူကတသာတာဆိုင်ကအရှင်လတ်လတ်ကောက်တာဟင်တကူလဲတို့ပကံတွေကဟင်းကိုကြက်ဆိုတဲ့သီရဏနာစားနေရင်အဲ့ဒါကြက်ရှင်နှုံးပဲတသာတာမဟုတ်ဘူးဟင်အရှင်လတ်လတ်တာတော့ဘူးပါတော့ ဟိုဒိုးပိုက်ထဲမှာကကြက်လောက်အိမ်ရဝက်လောက်အိမ်ရငွားလောက်အိမ်ရဟုတ်ဘူးဗကန္နကဟင်ကောင်းတာမကောင်းတာမသိသေးဘူးဟိုခြံလောင်းကြက်ကနေပြီးတော့မြင်းထားနေဟောတော့သူ့မျိုးမြင်းထားနေဟောတာကြက်ဟောတာကောင်းနေတဲ့ချက်မှာမဟာသည်မြင်တာနဲ့ကောင်းတာဟာဒီထဲမှာမွေးထားတဲ့ကြက်ကထားပြီးတော့တွန်းလာရဟုတ်ကဲ့ကြက်တုံးဘယ်နှခါခါအားဘူး ဟုတ်ကဲ့လားဗျာအဲ့တော့တိုးလက်ဆိုတော့သေလို့လားမသေလို့လားတော့မရေမသေသေးဘူးဒီအတိုင်းသာသာငါတို့ကြတမဟေခေါ်လို့ဟောတယ်မဟုတ်လားဟုတ်ကဲ့လားကျောင်းဒီကျောင်းများတော့ဖြစ်ဖို့ပြီးတင်တာပါဒါဒီပါဒါကထိုင်တဲ့ပုဂ္ဂိုလ်တွေကဒီဝါလာအစွဲကိုမတရရတော့တာဟုတ်တော့ဟိုကြက်ခိုင်းတာလား ကျက်ဆွဲကိုသာခိုင်းတာဟုတ်နော်ပြည့်ကျက်မှမဆွဲကျက်ထဲဘယ်လိုလုပ်ရောက်ပါလဲကျက်ဆွဲမှကျက်ထဲရောက်မှာပေါ့ဝက်ဆွဲမှဝက်ထဲရောက်မှာပေါ့ဟုတ်နော်ဟုတ်နော်အဲ့တော့အမကလေးနဲ့သာလို့ရှိရင်တို့ကြက်ပြီးဝက်ပြီးပြန်အောင်မလားပေါ့မပြန်ထက်ဆောင်ဖို့သိတာပါလေဟုတ်နော်ဟုတ်နော်ဘာတရားမှမရခြင်းလေကြက်သားသားရင်လို့ကျက်နဲ့ ဟိုလိုကြက်လို့ခေါ်ခံရတဲ့ဟွာပေါ်လေးအသားဓာတ်နဲ့ရှာနဲ့တိုက်ခိုက်လို့သူ့ဘက်ကိုပဲဖောက်ပြန်ပြသိတာမသိချင်နေသိချင်နေဟုတ်နော်ဝါလို့ဝါတယ်မှတ်တာနဲ့ကြက်ဆွဲကတော့กินသွားပါပြီထူးနေပါပြီအဲ့ဒါကြက်သက်စားတာပါဟုတ်နော်ကြက်သက်စားတော့ကြက်ဆွဲမှုတတ်ခံတတ်ခိုင်းတာနော်အဆွဲတတ်ပြီးစားတယ်လို့သုံးပါဟုတ်တယ်နော်ဟုတ်တာရပါမလား ဟင်ဟုတ်ပါမလားဗျာဟင်ဟိုကဟိုမြင်မမမြင်ခင်ကအတွေးကလေးကကြက်သားသားချင်းလိုက်တာအဲ့ဒီကလာမှာဟင်ဟင်မြင်ကအဲ့ဒီကသာလာမှာဗျာဖြေးတဲ့သွားတဲ့ဆွဲချင်းလေးဆွဲပြီးကြက်တဲ့လိုက်ချာမှာဗျာဟင်ဟင်မြင်နေမြင်နေလုံးမှာပါ ဒါမှမဟုတ်ရင်တစ်စက်ကနေပြီးတော့ဟိုအိမ်ကနေပြီးတော့ဈေးထဲသွားတယ်တွေ့ရဝင်းဖဲဆိုဆွဲချင်းဆွဲသွားပါလားဘာဝင်းမေဘာဝင်းမေဒီလိုလာမသွားပါဘူးဟုတ်ကလားဗျာဟေးဟေးအဲ့တော့ဟိုဘက်ကအများကြီးဗျာသူကမွေးကလေးကဆွဲကလေးအဆွဲနာကြီးနော်တာမန်တတိနဲ့မရနိုင်ဘူးမရနိုင်ဘူးတာမန်တတိနဲ့ရနိုင်ပါမလား ဟင်ဟင်ဒီလိုဆိုအရှုပ်ပေးတော့မလားဟင်ဟုတ်ပါမလားဗျာဟင်အရှုံးပေးရင်အဲတို့ဘာတော့အရှုံးပေးတဲ့သူကတော့ခေါ်မှာပဲလေဟင်ဒိဋ္ဌံခေါ်မှာပဲဟုတ်နော်အဲကြိုက်တဲ့ကြီးပေါ်ရင်ဒိဋ္ဌာခေါ်မှာမုံသိကြီးနဲ့သုံးရင်မရေခေါ်မှာသူကတော့ခေါ်မှာပဲ တို့ကအရှုံးပေးတဲ့ခေါ်မှာပဲအနိုင်ယူလဲသူကတော့မရရအောင်ခေါ်မှာပဲတို့ကမမဖြစ်ဖြစ်တဲ့နည်းနဲ့တို့ပါတော့တို့အလိုလုံးဖို့ပဲလိုအပ်တာပဲဟုတ်နော်ယုံနိုင်ပါမလားအဲ့တော့ဒီကြက်မြင်မြင်အပားမြင်မြင်ရှင်းမြင်မြင်မြင်တယ်ပဲပါမြင်လို့မြင်နေမှာဒါလေ တကယ်ကတော့မြင်တာပဲမဟုတ်ဘူးလားမြင်တာပါမြင်လို့သူ့ရဲ့အဖင်းရိတ်တယ်မြင်မှာပေါ့ဟုတ်တော့အင်းဘာကမဲရင်မဲတာဟိုကြက်ကောက်ဆိုရင်လည်းသူ့အမွှေးဖြူရင်ဖြူတာမြင်မှာပေါ့အမဲအဲတွေ့ရင်အမဲပဲမြင်မှာပေါ့နော်ကြက်မြင်ဘူးလို့လားကြည့်လို့ရတယ်ကြက်ဟင်ကြက်ကြက်ကြည့်လို့ရဘူးလားဟင်ကြက်ဘယ်သူမှမြင်ဘူးအမေပြောတဲ့ပညာကပါကြက်ပြောနေတာတို့ပညာဆင်းနေနေ နော်အသားပဲနေချိန်နေနေနဲ့ဟုတ်နော်ကျန်တာတွေလည်းဒီတိုင်းနေမှာနော်အဲ့တော့သူကပါဠိမှတ်မှဒီတိုင်းမှသူသုံးမှာပေါ့အဲ့တော့တရားအားထုတ်တယ်ဆိုတာတရားရဖို့ခဏထားပါငါးပါးပင်နံတက်တယ်လို့မှတ်သားမှာအာယုနာဘခံစားမိတယ်ဟင်သူအော်ပြီးအော်လာသူကလည်းဝကျင်နေခဲ့ဘူးတော့ဟိုအောက်သားငါးပါးနေတွေ့ခဲ့ဘူးလားအောက်သားက ငါဘလောက်အယူများနေနေတို့တို့အညာသားတို့ထွင်လိမ့်မယ်မထင်နဲ့မထွင်ဘူးဒီတိုင်းသားစားရင်စားရင်နဲ့သူဘယ်လိုလုပ်လိုက်တယ်တော့မသိဘူးဟိုစားပြရှိတဲ့အသားသာဝင်သွားတာမစားရတဲ့အယူကသူ့ဟာသူဒီတစ်ဖက်ကနေထွက်လာတာပဲဟင်ဟင်ငါသာတတ်ဘူးအောက်သားငါသာတတ်ဘူးအယူအယူမပါအောင်စားတတ်သေးဗျ တို့တို့ညာသားနဲ့ဘယ်တို့ဖတ်တော့မလားဟင်အသားတော့သာပေါ့အယုံစုအောင်လို့လုပ်အောင်ဟုတ်နော်ဟင်ဟိုဟိုကျက်သားသားရင်ခြူတာပဲပေါ်မှာပေါ့တကယ်အတွေ့ဟာခြူတာပါ အတွေ့ကြောင့်ကျက်ပါတာပါအတွေ့ကခြူတာပဲတွေ့ပါတယ်ကျက်မတွေ့ပါဘူးစားဘူးလားကျက်သားပါတယ်ပါတယ် စားဘူးလားကျက်သားလိမ့်တာချိုးတာသားဘူးလားလေကျက်သားဘူးလို့လားကျက်ပါရောသားလို့ရသလားချိုးတာသာသားလို့ရချိုးတာသာသားခွင့်ရှိကျက်သားခွင့်မရှိဘူးကျက်ကြပညာပြီးပဲလေဟုတ်တယ်နော်အဲ့တော့ကျက်သားသားဘူးလားဆိုစားပြီးတဲ့လူတိုင်းပြောမှာပဲစားရတာမေးရင် အဲမစားရတဲ့ဘယ်လိုလုပ်စားလဲဟင်စားရတာချိုတာလေချိုတာတော့သုံးပေါ့ကြက်မပေါအောင်ပြောတာဒါအယုဘက်ခိုင်းတာထင်တယ်တသာရသာဒါအဲအောက်တန်းငါစားနေအောက်တန်းငါစားနေစားတယ်စားတော့ဘာလဲဟင်နဲ့တော်မဟုတ်လေကြောင်းခန့်လာကြီးဖြစ်နေလို့အယိုးကဟင်ယူလို့မရထွေးလို့မရခန့်လာကြီးဖြစ်နေမှာခင်ဗျားတို့ဟုတ်နော် တရားရတာမရတာပါထားတရားမှတ်တယ်ဆိုတာအာယုခံစားတတ်အောင်ပါဟုတ်တော့ဒါမို့တို့ပြောနေကြဆိုရင်တော့လူကြီးငပြောသည်စာနေဖြစ်အောင်ခိုင်းတာပါကလေးငပြောသည်စာနေမဖြစ်အောင်ကလေးဆိုတော့ဘာသိတာမလို့တို့ပါတော့တနေ့သားတနေ့သားလေးနော်စာရခါသားလေးတွေပြေးလိုက်ပါမပြောသည်အခွန်ရောအသားရောကုန်စားတာအခွန်စားရင်ဘာဖြစ်တယ်ညာဖြစ်တယ်သူသိသလားသိပြီအခွန်လည်းသားတာပဲအသားလည်းသားတာပဲဟင် ဆိုအသားကြီးတဲ့ကလေးဆိုအညာပါကိုစားဟုတ်ဗျာဟုတ်ဗျာလူကြီးကြတော့ဟောဒီအခွန်စားရင်သူကဘာတော့ဝန်ဘိုက်နာတယ်လို့ဘာတော့ညာတော့လေချုပ်တယ်လို့သူသိမသိဘူးလားသိတော့ဟောလူကြီးကဟောတို့တို့ဖိချမ်းတာပါဖိချမ်းဆိုလို့ရှိရင်လူကြီးတွေအာဘောမဖြစ်နိုင်ဘူးလားသူကအသားကအသားကြီးစေနိုင်တယ်အာဖြစ်စေနိုင်တယ်ဟုတ်နော်အခွန်ကဖန်တဲ့အတွက်ကိုလေချုပ်နိုင်တယ်ဘိုက်နာနိုင်တယ် လူကြီးတိကအဲ့လိုတိပြီးတော့တို့လူကြီးကဒီကလေးသားလူအခွန်ရောပါရောအညာရောဒီလိုစားတာလားခွာသားတာလားဒါပဲကုလက်ကျက်ဆိုတဲ့အခွန်ကိုခွာပြလိုက်သမ်းပါစားသားမှာချူတာကြိုက်တော့စားသမ်းပါနော်နော်အဲ့ချူတာကဒုက္ခပေးမှာမဟုတ်ကြက်ကဒုက္ခပေးမှာအဲ့ဒုက္ခပေးမဲ့အယူကိုသူ့အဖက်ခိုင်းနေတာပါဟုတ်တယ်နော် ဟင်ကြက်ဆွဲကဒုက္ခပေးမှာလေစားရကဒုက္ခပေးဘူးလေဖရာရဟနာတွေလည်းစားကြတာပဲမဟုတ်ဘူးဟင် pero pero ဖရာသာမလို့ကြက်ဖြစ်သွားတယ်ဘယ်နှခါကြဘူးလို့ဟင်ဟင်ဟိုတစေသေးလားကြက်ဖြစ်တာကြဘူးမှာပါဟင်ဟင်ဖရာကြက်ဖြစ်တာကြဘူးလားရဟနာကြက်ဖြစ်တာပေါ့ကြဘူးပါဘူးဗျသူတို့ကအယုဖေဟုတ်တော့အခွန်ခွာပါတာဟုတ်တော့ တို့ကကလေးလေးမျိုးစီစားနေတို့ရခုံရောပါရောခုံစားပညာရောပါရောခုံစားတာထင်တယ်အဲ့တော့တို့ဘယ်အာယုံသုံးလို့အမှတ်ကလေးနဲ့သုံးဖို့ဒါပြောတာထင်တယ်ဒီလိုသုံးခြင်းဖြင့်တဲ့တို့စာကပါတော့ဧကယနောဘိကဝေအယံမကောဟင်တတနာဝိတုဒ္ဓိယကိလေသာသင်ကျခြင်းနဲ့သူတော်ကောင်းဖြစ်ခြင်းတဲ့ပုဂ္ဂိုလ်လေဒါဟာတခုတည်းသောလမ်းပါ နိဗ္ဗာန်ရောက်ဖို့ဟောဒီတတိပဲတဲ့တတိပဋ္ဌာနာဆိုပါဠိလိုပြောတာပါဗမာလိုဘာလို့လို့တတိပြဋ္ဌာန်းပါလို့ပြောတာသင်္ကမပြဋ္ဌာန်းပါနဲ့တတိပြဋ္ဌာန်းပါလို့ပြောတာလေအဲ့ဒါပဋ္ဌာနာဆိုပြဋ္ဌာန်းတာမဟုတ်ဘူးလားဟုတ်နော်ရှင်ဗျပဋ္ဌာနာဆိုပြဋ္ဌာန်းတာပြောတာဟုတ်နော်အဲ့တော့တို့ကလူဖြစ်ချင်အာယုံခံစားတိုင်းခံစားတိုင်းတတိပြဋ္ဌာန်းပြီးခံစားတိုင်းပါ ဒါပြောတာထင်နော်တတိလေးနဲ့သုံးသမ်းပါဒါပြောတာထင်တယ်ပြဌာန်းနဲ့ဆိုတတိလေးနဲ့သုံးသမ်းပါပြောတာမဟုတ်ဘူးလားအဲကြည့်တရားရှိကြီးတတိခံပါပါတတိကြခံပြီးကြည်ပါတတိကြခံပြီးနားထောင်ပါတတိကြခံပြီးအနာငိုရှူပါတတိကြခံပြီးစားပါတွေးပါကြည့်ပါတွေးပါအဲ့လောက်ပါနော်တွေးတဲ့ပြီးတတိပါဟုတ်နော်အလုံးမမတွေးပါနဲ့ဟုတ်ဗျာဒီလိုသုံးရင်းဖြင့်ကိလေသာအငြိကြီးက ကင်းဝေးတင်ကျေပြီးနိဗ္ဗာန်ရောက်ခြင်းတဲ့ပုဂ္ဂိုလ်များဒါတခုဒီသောလမ်းပါဖယားအာမခံတာပါဒုမဟုတ်ပါဘူးဧကယနောအယံဘိက္ခဝေမေခောဟုတ်နော်တတနာဝိတုဒ္ဓိယပြီးတော့တောကပတိဒီဝါနာဟင်တမတိကမာယတို့ဖြစ်နေတဲ့သိုးရည်မှုတွေတို့ဖြစ်နေတဲ့ခုနကရုံငိုကြွေးမှုတွေဟုတ်နော်ဟုတ်နော်ဒါဒီကနေ ပျော်ခြင်းငြိမ်းအေးခြင်းလေဒီတတိဟာတခုတည်းသောလမ်းဒီဖေးနဲ့ကြော်အောင်ဟုတ်နော်ဒီဖေးနဲ့ကြော်အောင်ဒီတတိပဲဟုတ်နော်ဒီတတိနဲ့ကြော်အောင်မယ်ဟုတ်ကဲ့အဲပူဆွေးတာတော့ဗျအတိတ်အာယုံပြုတွေးမှနော်နော်အတိတ်ကဖြစ်ခဲ့ပူတာအာယုံပြုပြီးတွေးမှပူဆွေးတာမတွေးမပူဆွေးငိုကြွေးတာတော့ဗျတွေးမှငိုကြွေးမိတာ တွေးမိလေမခံလေမခံလေကိုတွေးလေပဲတွေးမိလေလုံးလေလုံးလေကိုလေပဲတွေးလို့ဖြစ်တယ်မှတ်နေတဲ့ပုဂ္ဂိုလ်တွေးဦးမှာဟင်အမှန်နဲ့တွေးနေရတော့ဆန်းကျင်ပဲထက်မှတ်ဖြစ်နေမတွေးပြီတွေးပြနေမှမှဖြစ်ဟုတ်တော့ဟုတ်တော့ဟုတ်တော့အဲ့တော့သူကအမှအမှကအမြဲတမ်းဥနေရမှာပေါ့ဥနေရင်ဥနေခြင်းဖြင့်သူတောကကငြိမ်ဖို့ ဟုတ်ကဲ့တောကကငြိမ့်ငြိမ့်ပရိဒီဝကငြိမ့်ငြိမ့်ဒီတတိကိုပဲသုံးပါဟုတ်နော်ဟင်ဒါမို့ရင်တို့များသောအားဖြင့်ဟိုတာတီလို့တမိတီလို့အိမ်သားတီလို့ဟုတ်ကဲ့စိုးရင်ကိုဆွေးဖြစ်နေတဲ့ပုဂ္ဂိုလ်ကဆေးလေးတောက်တတ်တာများတတိနဲ့မဟုတ်တော့ဘူးလုံလုံးရှိတဲ့ဆေးလေးပဲကောက်ခွာ ဟိုသူတို့ပြောနေကြတော့အဲငါဖိတိတောက်တာဟိုကောင်လေးဒီရုံကပေါ်အေးဒေတာဒီရုံကပေါ်အေးသူတို့ပြောနေကြလေဟင်သူတခါကြီးများတော့အရင်တောက်တတ်တာလေဟင်ဟင်တကမာကြီးကတော့သေတိတောက်တတ်တာဟင်တော့ကဖြီးသေးတယ်ဗျာဟုတ်ဗျာဟင်ဖြီးသေးလွဲနေတာပြောတာအဲ့ဒါဘုရားကပါနဲ့ဥပမာပေးလို့ဆိုဟိုစူးစူးနေတဲ့ဟိုခြိတော့ ထူးတစ်ချောင်းနဲ့ထပ်ထွင်တာနဲ့ဘာမှမထူးဘူးတဲ့ဟိုမှာစူးစူးနေရတဲ့ထဲအဲ့ဒါကိုထူးတစ်ချောင်းနဲ့ထွင်တော့နှခါနာနာမှာပေါ့ဟုတ်နော်အဲ့ဒီခုနကဖေးလေးနဲ့ဟိုတောကကိုပူဇာတာတို့ပရိဒီဝပူဇာတာတို့အရက်နဲ့တောကပူဇာတာတို့ပရိဒီဝပူဇာတာတို့ဆိုတာအတို့ဖူးတစ်ချောင်းဖူးနေတာကနောက်ဖူးတစ်ချောင်းနဲ့ထွင်တာနဲ့ဘာမှမတူဘူး ဒါဖရာပြီးတဲ့ဥပမာပါဟုတ်နော်အဲ့တော့တို့ကဒီတတိနဲ့မှ မတွေးဖြစ်ရင်ဟိုတို့တတိမှနေရင် မတွေးဖြစ်ဘူးလေအဲ့တော့ဘလို့တို့တို့ဘာတို့စိုးရင်စိတ်ဆောင်ဝင်နေတော့ဘူးလေနော်ငိုချင်တဲ့စိတ်ဝင်မအောင်ဘူးအဲဝင်တော့ဘူးတောင်းတော့ကပฏิဒီဝါနာဓမ္မပိကမာရအဲ့တော့တော့ကပฏิဒီဝါကလုံမြောက်ခြင်းလေဒီလမ်းကလို့တခြားလမ်းမရှိပါဘူး ဟုတ်တော့ဒုက္ခဒေါမနတဏအချင်းကမာယဒုက္ခနေရတဲ့ကာယကဒုက္ခစေတသိကဒုက္ခဆိုတဲ့နှလုံးမသားရတဲ့ဒုက္ခဒါလည်းတွေးမှတယ်နော်စေတသိကဒုက္ခဆိုတဲ့နှလုံးမသားသိပြီးဒါတွေးမှဖြစ်တာအဲ့တော့မှတ်နေတဲ့ပုဂ္ဂိုလ်တွေးမှတွေးပြီးဖြစ်နေမတွေးပြရင်အဲနှလုံးမသားသိဆိုဝင်နေဦးမလားအဲ့တော့တို့ဒီကိုယ်ဆင်းရဲမှုဒုက္ခ စိတ်ဆင်းရဲမှုနှလုံးမသာတဲ့ဒေါမနတာကချုပ်ငိမ့်ခြင်းရင်လေဒီတတိကလွဲလို့တခြားမရှိပါဘူးတဲ့ဟုတ်ကလားဗျဟင်ဟုတ်ကလားဗျတတိကလွဲလို့တောင်းရှိတယ်ဧကရနောပဲခေါ်ဆိုတာပြောတာလေဟုတ်နော်ဟင်ညာနာတဟင်အဓိကမာယဝိပဿနာညာမညာပူညာလိုချင်တဲ့ဒါပဲလေ နိဗ္ဗာန်တသုစိကရိယာရနိဗ္ဗာန်ဝင်ဖို့ရလဲဒါပဲလေတခြားလားမရှိဘူးတဲ့တောင်းလို့ဟောတို့မာဇီဆရာတော်ဘုရားကြီးပြောတယ်လို့ဆိုရင်တော့ကိန်းဒီလားမတော်တဲ့ဟုတ်နော်ကိန်းဒီလားမတော်တကယ်ကနေမုံရွာလမ်းရှိနော်လမ်းရှိတာပဲလမ်းရှိတယ်အဲ့တော့မုံရွာသွားမဲ့ဘက်ကိုကားကောင်းလိုက်ပြီးနှိုးပြီးတာမဟုတ် အဲ့ဒီလမ်းလမ်းအတိုင်းသာမောင်းသွားရင်ဘယ်နဲ့တော့မအောင်မမမလူအင်းဒီလမ်းမတော်လို့မာတိဆရာတော်ဘုရားကျတော့ကိမွန်းတတ်ပါတော့နော်ကိန်းကြီးလမ်းမတော်ပါတဲ့ပုဂ္ဂလာလဟင်အဲ့လိုအမှန်ကလေးနဲ့မှတ်နေတဲ့ပုဂ္ဂိုလ်ဟာကြိုက်စိတ်မဝင်တဲ့အတွက်သိတာမျိုးပြုတ် ကြိုက်စိတ်နဲ့ခံစားတာမဟုတ်တဲ့အတွက်လေဟုတ်နော်ဟုတ်နော်မုန်းစိတ်နဲ့ခံစားတာမဟုတ်တဲ့အတွက်ငရဲမျိုးပေါ့ပြုတ်ပြီနော်ဟုတ်နော်ပြီးတော့တို့ကြက်တိဝက်တိနဲ့ခံစားတာမဟုတ်တဲ့အတွက်တိရိစ္ဆာန်ဟောအဲပြုတ်ပြီပဲဒီလိုသူတို့ပါတော့အဲဒီလိုဒီလိုအမှတ်နဲ့အမြဲတမ်းမှတ်ပြီးတော့ခံစားရရရှိတဲ့အာယုခံစားတိုင်းအမှတ်မလွတ်နဲ့ခံစားတယ်တွေးတောင်ပဲ ဒါမပေါ်နိုင်တော့ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဒိတ်တာရောက်ရပါလို့လို့ဆူတောင်းတယ်ရောက်မှာလားဟင်တရိษံဖြစ်ရပါလို့ဖြစ်ရပါဘူးဟင်ငငယ်ရောက်ရပါလို့ရောက်တော့ဘာမှမလုပ်ခင်နဲ့အပယ်ကလွတ်ရပါလို့ကြီးဆိုတော့လွတ်ပြီမဟုတ်ဘူးလားဟုတ်ကလားအခုဘောတော့မလုပ်ခင်နဲ့တောင်းနေတာလားသူကဟင် ဟုတ်ကလားအပေကလူကဘာလို့အပေလေးပါကာသုံးမှသူရကစားတာဟင်တကိတိလာမတော်ဟုတ်ကြဘာတစေပကနေပြီးမုံရွာသွားတဲ့လမ်းပေါ်ကားကောင်းတင်ပြီးနှိုးတာသွားမှားတရားမရှိဘူးဟင်တို့ဟာလားလမ်းမှာရွာတွေ့တယ်မရရမြို့တွေ့တယ်မရရ ဟုတ်ကဲ့ဟဲ့တော့မုံရွာနဲ့တပည့်ကြားမှာတော့ရွာတွေလည်းတွေ့ဦးမှာထင်တယ်မြို့တွေကတွေ့မှာပဲမရသွားလာတော့မုံရွာတဲ့ကိုတောင်းလို့ပါပဲဟုတ်ရတာမို့ဣကရတော့ရာပိကဝိမေကောအဲ့ဒါပြောတာဟုတ်ကလားလုံနိုင်မှာမလားဒိုးရှိမှုပြောတာနေမှာဟင် တာတွေးလို့ရင်ဘယ်နဲ့တို့ကြက်သပြီပလားမင်းမှာဟင်ဟင်ဟုတ်ကြက်သသာမလားမင်းမှာတို့ကဒီဒိဋ္ဌာကလားအတ္တသကလားမင်းမှာနောက်တစ်ခါတွေးဟင်အဲဒုက္ခလာမအဲဒီဒီနာကဝဒုဒုယောဂီရှိတာနာနာမရှိနေပဲအဲကြက်ကောင်ဖန်ခန့်တယ်ခေါ်တာပါကောင်မင်း ဟင်တကယ်လိုက်ကြက်ပြောင်းမေးပါဟောရပါတော့ဟောရပါတော့ဘယ်လိုပြောမလဲဟင်အကောင်းဟုတ်ပြီအကောင်ပြောပါနဲ့ဟုတ်ကလားဒုက္ခပါကောင်လုံးပေးတာလေဘာအကောင်ပြောမှာလို့ဟင်ဟင်ဟိုရုပ်ပါလေ ပညာကတော့ပညာလိုသုံးအောင်မှာပေါ့ဝေဒနာမပါဘူးပြောတာဟုတ်တော့ပညာကတော့ပညာလိုသုံးရပါပေါ့ပညာနဲ့သုံးမှတော့နားလေကြမှာဘူးဒီပညာကတယောက်နဲ့တယောက်ပေးယူလို့ဘူးဟုတ်ကဲ့ကိုလိုသူလိုချင်တာပေးဟုတ်လားကိုလိုချင်တာယူဖို့ဒီပညာဓာတာနဲ့ပြောဆိုနေကြတာပါတခြားကိစ္စမဟုတ်ပါဘူးဟုတ်နော်လူလူချင်းဆက်ဆံတဲ့နေရာအဲအဘေးယူဖြစ်အောင်လို့ဒီပညာသုံးရတာပါ သူ့အတွက်ကိုစေတနာမပါဖို့အရေးကြီးတာပါဟုတ်ကလားဗျသုံးနာပါမလားနောက်တစ်ခါလာရင်ဟိုရှိတာတခါကြီးမျက်နာဖို့ကဲခတ်ပါလားဟင်ဟင်ဟုတ်ဗျဟင်နောက်တစ်ခါလာရင်ကြက်သွေးပါမပါဘူးဟင်ဖောက်ပြရမှာလားကဲခတ်ရမှာလားဟုတ်ဗျဟင်အဲဖောက်ပြခံနိုင်မှာမလားဟင် နောက်တစ်ခါလာသွေးစစ်မှတော့ခင်ဗျားတို့ကြက်သွေးပါမပါဟင်အစိတ်ခံနိုင်မှာမလားဟောမကူမကြိုးစားပါမဖြစ်တော့ပြန်ဗျာတို့ကတော့နီးလာပေးနေတာပါဟုတ်ဗျာပြီးတော့ကျင့်ဖို့ရလဲတို့ဒီသုံးနေကြတယ်ဒီတတိလေးတစ်ခုမိုးဖို့ရကိုလေ့ကျင့်ယူယူရပါတယ်မရနိုင်ဘူးလားရနိုင်ပါတယ် ဟိုတို့ကလည်းတို့ပြောတော့မပြောအောင်မယ်အချိန်ရှိတုန်းလေးတို့လက်လုတ်တောင်နေတုန်းကရွာတရွာကဆိုင်တီးအဲ့ဒါဒုစီကိုတန်ချက်တဲ့နဲ့ဒုနာတဲ့ကိုရောက်လာတာဟင်အဲ့ဒီမှာဝိုင်းဆရာလက်သွားပြတယ်ခေါ်မလားအပေါ်မှာရေဦးတင်ထားပါတဲ့အတန်ချက်စကားကြားတာနော်ရေဦးတင်ထားတာရေဦးကအပြည့်နော် အဲ့တော့လှုပ်လို့ရအောင်ထင်တယ်လှုပ်ွဲမှာပဲတစ်ဖက်ကဘယ်ဘက်ကမောင်းဆိုင်ကိုခိုင်းတာတီးရညာဘက်ကဆိုင်ဝိုင်းကိုတီးပါလားဟုတ်နော်ခြေတော်တစ်ဖက်ကဖီးကိုခါရပါတယ်ခြေတော်တစ်ဖက်ကဝါကိုခါရပါတယ်အဲ့ဒါတယောက်တည်းကြည့်ကြပါဟုတ်နော်တယောက်တည်းကြည့်ကြပါတယောက်တည်းကြည့်ကြပါ အဲ့တော့ဟိုမောင်းပဲစိတ်အားတိုင်းလည်းတရားကောင်းညိမ့်ပြီးရင်ဒီဦးကလည်းကြာမှာပဲလေဒီဘက်ဝိုင်းဘက်ကိုအားသာသွားရင်လည်းကြာမှာပဲလေဟုတ်နော်ဟိုဘက်လက်သီးနဲ့ဝါဘက်ကိုအားလို့ရင်လည်းကြာမှာပဲလေအဲ့ဒီအားကိုထိမ့်ပြီးသူကျင့်ထားတာဘယ်လောက်ကျင့်ရမယ်ထင်တယ်လေဝိုင်းဖရာတယောက်ဝိုင်းပြီးတာတော့လူတိုင်းမြင်ဘူးပါတော့လူတယောက်နဲ့ကိစ္စလုပ်တာလူတိုင်းလုပ်တတ်ပါတယ်ဟုတ်နော်ခုနှစ်ကိစ္စလုပ်ဖို့ဟိုကဝိုင်းဖရာက ယ်နှကိစ္စလုပ်တော့လေးကိစ္စလုပ်တယ်တို့ကတို့ဒီအလုပ်လုပ်ရင်းနဲ့တတိလေးနဲ့မှတ်တာနှစ်ကိစ္စသေးရဲ့ဝိုင်းဖျားလောက်တောင်ကြည့်မှုမလိုဘူးထင်တယ်ဟုတ်ကလားဟင်ဟင်ကျင့်နိုင်မှာမလားဟင်ကျင့်อยู่ရတာဘယ်ဟာဘယ်ဟာမျိုးမဆိုအလိုလိုတတ်တာမရှိပါဘူးကျင့်อยู่ရတာကြည့်တယ်ကျင့်อยู่ရတာကြည့်တယ်ပါဟုတ်နော် တို့ခါတာတပုတ်နဲ့ဟိုလိုတရားလူရသွားတယ်ဆိုခါတာတပုတ်နဲ့ရမှာမဟုတ်ပါဘူးသူသူဒီရဖို့ရတယ်နောက်ကဆုထားတာမနှဲပါဘူးအောက်ခံရှိလို့ပါဟုတ်နော်ဟင်ဟောနိုင်ပြောနိုင်လုံးမရတာကလည်းလည်းရှိပါတယ်ဟုတ်ဗျအဲ့တော့တို့ဟာလည်းပြောရင်တော့ဟိုငွေတရားကိုဘယ်နည်းအပြီးစို့ရမယ်လို့အမိန့်ထုတ်ခဲ့လို့ရှိရင်90ရှိသူကတစ်သက်ခဏလေးနဲ့ရမှာပေါ့ လက်ထက်တစ်သိရှိသူကတော့90ရှာတဲ့အတွက်နင်းနေတော့နှေးမှာပေါ့ရတော့ရမှာကြီးတယ်မဟုတ်ဘူးလားဟုတ်နော်တဲတော့ဟိုဂါထာတပုံလေးနဲ့ဟိုတရားလို့ရတယ်ဆိုတာသူက90ရှိပြီးသားတစ်ဖယ်လေးလောက်ဆိုတော့ညာနာပေါ့ဟုတ်နော်တို့ကတော့ဘယ်လောက်ပေါ့ပြည့်ရလားတစ်ဖယ်တစ်ဖယ်ပြည့်ရလားတခါကြာ ဟင်တစ်ဆယ်ပြည့်ဖို့ကိုကြလို့ပေးတယ်မှာအဲ့တော့အပွဲရောက်မှကိုယုံမယုံတစ်ချက်နော်တရာအဲ့ဒီတရာရှိမရှိအဲအပွဲကိုတခါအဲကြမှကိုယုံတယ်ဆိုရင်ကြခြင်းမကြခြင်းဟုတ်ဗျာဟုတ်ဗျာအပွဲမကြခြင်းဘူးတဲ့ အပယ်မကြခြင်းရင်တော့အပယ်လူကြောင့်လိုရတော့မှာလေအပယ်လူကြောင့်ကလည်းပဲဒီတတိကလွဲလို့တခြားလမ်းမရှိဘူးလို့ပြောပြီးသားပဲဗျာဟုတ်နော်ဒါယုံရင်ဒီတတိဒီလမ်းသွားဖို့ရှိတာပဲဟုတ်နော်ဧကယနောအဲဘိက္ခဝေအရာမဲ့ဟောလေဧကယနောအရာဘိက္ခဝေမဲ့ဟောဆိုတာဒါပြောတာလေဟုတ်နော်တခုဒီသောလမ်းတကြောင်ဒီသောလမ်းမှာဒီတတိဒီတတိ အဲ့တော့တို့ကနောက်ဆုံးတစ်ခုယုံဖို့လိုသေးတယ်အပယ်ကလွတ်ဖို့ဒီဟောဒီတတိတလုံးငယ်လို့ယုံမယုံဟောဘုံဘောဝမလားဟင်တို့ရှင်မို့ယုံလာနေမှာအိမ်ကြတစ်မျိုးနေမှာဟင်ဟင် တို့ရန်ကုန်ကတခါကြီးပြောလို့အဲအရှင်ဘုရားပြောလို့တပီတော့ကာမောင်ရင်မှတ်တာတိုက်တော့မလို့တော်လေးရောရန်ကုန်တခါကြီးလို့လည်းဖြစ်တော့မှာဗျာအရှင်ဘုရားမရှိလို့တပီတော့အမှန်တော့သွားတာလေကာကာမောင်တော့တိုက်တော့မလို့ဟုတ်ကလား အဲ့တော့အစကတည်းကနှစ်ခုကိုသိချောင်းလောက်ထားလေခဲအိမ်တွေကတွေကကျင်ညာဟိုအိမ်တွေကတွေကလေ့ကျင့်ထားလေဟုတ်လားဟိုကားမောင်းခွန်မှာတော့တော်နေတိုက်တော့မလို့ဖြစ်နေဟုတ်ပဲဟုတ်ကလားဗျာအဲ့တော့အပေကလွတ်ဖို့ရပြီဟောဒီတတိတလုံးမဲ့ဆိုတာကိုယုံမှာတရားကတူပါအဲ့ဒီတိယုံမှာဟုတ်နော်ဒီကာယနောညာဘိတ်ကိုဝင်မယ်ခေါ်ဆိုတာပြောတာသာတယ်မို့ပေါ့သူတကယ်လို့ရပါ ဟုတ်ဗျာလူဖြစ်ချင်ရင်ပြောတာလေဒီလိုဖြစ်တဲ့ပုဂ္ဂိုလ်ဒီကတတိနဲ့မှတ်သွားတဲ့ပုဂ္ဂိုလ်ဟုတ်နော်ဘာလို့လူလူတတိနဲ့လူတတိပါတဲ့ပုဂ္ဂိုလ်ရှင်ဘုရားတို့သာလို့ဆိုတော့တိဟိမဟုတ်ဘူးလားဟုတ်နော်တိဟိတိဟိအကြောင်းကသုံးဥမာမဲ့တို့ခုအဲလူပါတဲ့သူအဲလူတဲ့ဆုံးပေါ်မှာဒီဆုံးကိုလောဘတပ်ပြီးထူထားတာစားခြင်းနဲ့မထူပါဘူးကိုစားခြင်းမထူဘူး လောဘတာပြီးသားချင်းနော်ပြီးတော့ကိုကိုယ်တိုင်စိတ်တိုင်းကြသူရတဲ့အတွက်ဟိုဒေါသပါဖို့လူသေးဘူးလားတပိတာပါတို့တော့တတိမပါတဲ့အတွက်တို့မောဟမလို့ဘူးအဲ့ဒီလောဘဒေါသနှစ်ခုသာတတ်ပြီးဆလူတဲ့လူအဲ့ဒါကိုသာလို့ဒုဟိတ်လို့ခေါ်ပါတယ်အကြောင်းကနှစ်ခုနဲ့လူတဲ့ပုဂ္ဂိုလ်ပေါ့အကျိုးပေးတော့လေအဲ့ဒီအကြောင်းကနှစ်ခုနဲ့အကျိုးပေးတဲ့အတွက်မမှတ်ချင်ဘူးနော် တရားပဲမလိုက်စားချင်ဘူးပျော်ပျော်နဲ့မင်းမင်းနေပဲသွားချင်တာဟုတ်နော်တတိတို့ကုသိုလ်ပြုတော့မှတတိပါမပါတာအဲဟိုမှာမျိုးစိမပါတဲ့အတွက်ဒီကြတော့ဟိုလူတော့လာဖြစ်မှာပေါ့ဒုရှိပုဂ္ဂိုလ်ပဲဖြစ်မှာပေါ့သဘောပေါက်တယ်နော်ဟင်တတိနဲ့လူထားတဲ့ပုဂ္ဂိုလ်ကဘာလို့လို့သူကဒီဒီနေနေလဲတတိမပါတဲ့ပုဂ္ဂိုလ်ခတ်ရွှင်ရွှင်မယ်တတိပါတဲ့ပုဂ္ဂိုလ်ဒီဒီနေနေမယ်ဘယ်အာယုခံစားခံစားအင်းဒီမဖြစ်ဘူး ဟုတ်နော်အဲ့တတိပါတဲ့ပုဂ္ဂိုလ်ကဘာလုပ်လို့တော့ယတိကဆုံးဖြတ်နိုင်တယ်တတိမှာပါတဲ့ပုဂ္ဂိုလ်ကအဲခုနတတိနဲ့အဲလှူထားတဲ့မဟုတ်လှူထားတာမဟုတ်တဲ့ပုဂ္ဂိုလ်ကဒီကြလို့ရှိရင်ဘာလုပ်လို့ခြိတုံချတာဟင်ဘာလုပ်လို့ခြိတုံချတာလဲဒီလောက်ရှိတယ်ဟင်တတိပါရင်ယတိပြရှိဘာလုပ်လို့ဟုတ်အဲ့ဒါဒီခေါ်ဟုတ်နော်တို့ ဟိုတစဲလေးဒူးအုပ်စုနဲ့တီအုပ်စုခွဲရရင်ဘယ်ဘက်မှမထင်ဘူးဟင်ဟင်ဟင်တိုင်းဒူးရသေးလားဟင်အဲ့ဒီတစဲပဲတော့ဖြစ်မှာတော့ဒူးရသေးပဲပြောပါဟင်ဒူးဟိတော့နော်အဲ့တော့ဒီတိုင်းကြီးတော့ဆက်သွားပြီဒီအလှူလဲဒီတိုင်းကြီးလှူနေတယ်ကုသိုလ်ကောင်းမှုလို့ဒီတိုင်းလုပ်နေရင်လေလူလာဖြစ်လေဒူးပဲပြန်ဖြစ်နေတယ် တောင်ဘာလို့လို့အမှတ်ပါတော့တိမဖြစ်နိုင်ဘူးလားအမှတ်ပါရင်မောဟပဲလိုက်ပြီလေအမှတ်ပါတော့အတွေးတွေးဦးမလားတော့အတွေးမဝင်တဲ့အတွက်မောဟသာပြီးသားလေအဲ့ဒီပုဂ္ဂိုလ်သားလည်းမပုဂ္ဂိုလ်တက်နိုင်လေဒီတတိတလုံးပါရာမပါရာမဖို့ဝင်တဲ့နေရာစကားတော်တော်ပြောပါတယ်တချို့ယောဂိနာဓမ္မသာလောက်နဲ့နောက်ပြန်သွားတာပြင်များကြီးပါဟုတ်နော်ဓမ္မကလေးလူတာစမလောက်လူတာနဲ့နောက်ပြန်သွားတဲ့ယောဂိတွေအများကြီးပါဟုတ်နော် တိတတိမပါတဲ့ပုဂ္ဂိုလ်ဟုတ်ဗျဟေးဒူရင်နဲ့ဒီလံွယ်လို့အဲ့ဒီမက်ပူနာရောက်ခါနေတင်္ခါရုပ္ပခညာကိုစာကားဆုံးပြတွေးဓမ္မဆက်မလိုက်နဲ့တော့ပေါ့တေးဓမ္မရာရှိဆက်သွားတာလေဟုတ်နော်အဲ့တော့တို့ဒီဘဝမှာဒုဟိနဲ့ဖြစ်နေတဲ့ပုဂ္ဂိုလ်ဒါကတော့ပြန်ပြင်လို့ရပါအောင် ဘဝဆက်ဆက်ကဟိုအရင်ဒီကုသိုလ်လုပ်တော့ငါပါခဲ့တဲ့ဟာလေဟုတ်နော်ဟင်ကုသိုလ်လုပ်တော့ငါအဲပါလာတဲ့သေရပင်ကသေရကြီးကိုတရားချက်ပြီးပြီးတော့ချိုးပါပါမချိုးနိုင်ဘူးသေရချင်းကသေရချင်းပဲတော့မှာသို့တော့အခုဒီကနေပြီးအမှတ်နဲ့သွားလို့ဆိုရင်တို့နောက်တစ်ခါသွားလို့ရှိရင်ရိုးရိုးဒွေပုဂ္ဂိုလ်ဖြစ်မလားတိဟိပုဂ္ဂိုလ်ဖြစ်မလားဒီလိုဆို တလွန်းနဲ့တလူလူတက်တိုင်းမတက်နိုင်လူလူအဲ့ဒါပြောတာလေတလွန်းနဲ့တလူလူတက်တာနော်တတိရှိတဲ့ပုဂ္ဂိုလ်ဟောတာပြည့်ရှိတယ်ဟောတာပြည့်မရှိဘူးဟောတာအကျိုးရှိတယ်ဟောတာအကျိုးမရှိဘူး तू သိနိုင်တယ်လေအဲ့တော့အပြစ်မဲ့အကျိုးရှိတွေရွေးလုပ်တဲ့အတွက်တို့အောက်ကိုဆင်းဖို့မရှိတော့ဘူးတိကျတဲ့ဆင်းမြင်ဖို့ပဲရှိတယ်အဲ့လိုတလွန်းလွန်းတလူလူတက်တိုင်းမှာလူလို့သုံးတာအဲ့တော့တို့က ဟိုလူဖြစ်ချင်တာမဖြစ်ချင်ဘူးလားဒါမရဘူးဟုတ်နော်တို့လူသုံးပါလို့သုံးတာကိုကိုနတ်ကိုလည်းလူပဲမြမလည်းလူပဲဒါမို့အဲနာယုတိဆိုတော့လူကြီးလို့မဟုတ်ဘူးလားမြမယုဆိုတော့အဲ့ဒါကိုစာလို့လူသုံးပါလို့သုံးတယ်ရိုးရိုးလူရိုးလူကလည်းနတ်ရိုးနတ်ကလည်းမြမဘယ်လိုမဟုတ်လားအဲ့လိုကိုအစင်တရားမှာတယ်ဗျဟင်ဟုတ်တော့အဲ့လိုကိုအစင်တရားမှာ ဟောတိရိစ္ဆာန်ကြကြည့်ကြလူကဖြစ်တဲ့တိရိစ္ဆာန်မှုလူရောပေါက်လို့လားခွေးရောပေါက်တာဟင်ဒီဒီကတော့လူကဖြစ်တဲ့လူမှုဟောဟိုနတ်လည်းလူပဲဂျမားလည်းလူပဲဟုတ်နော်အဲ့တော့လူကလူကမြို့လူဖြစ်ဖြစ်တောလူဖြစ်ဖြစ်တောလူလည်းဟိုတောလူတွေလောက်အောင်မြို့လူလည်းမြို့လူလောက်အောင်ဟောနတ်လူကြတော့လုပ်ဖို့လူတွေအဖင်မြင်မှန်းမြင်ဟင် တခါအဲနတ်လူကတခါနာသမီးနာသားတွေတယောက်တယောက်နာဖြစ်ကြတယ်အဲနတ်ဒီမကောင်းမထင်လားတပည့်ကဟာပြီးပေါ်ပါဗျမတော်မနာနေပေါ်ပါဗျဟုတ်တယ်နဲ့ရှင်ဗျဟင်အရှင်ဘုရားရောကဟာပြီးပေါ်မှာနတ်ဒီမသူများလားချင်းမနေနဲ့ဟုတ်အဲတော့တပည့်တော့ရံဖြစ်တယ်လို့ဟိုလဲရံဖြစ်မှာပဲထင်တယ် ဟင်တကယ်တော့ကလူသလိုဟိုကောမလူနိုင်ဘူးလားအဲဟိုမှာလည်းခန္ဓာတို့မထုံမနာနေကြည့်တယ်နတ်မအန္တရာယ်မကင်းဘူးသူတို့တော့ဒူဒူဒူဒူတော့လုပ်ဖို့မလုပ်ဘူးပေါ့ဒီတဲ့ပိုင်းတော့ဆင်းရဲမှာပေါ့မြမကြတော့သူကဗန်သိမ့်လိုက်နေတာအဲ့လိုထော်လောကလာရှိဘူးပူပြီးချမ်းသာမတော်နိုင်ဘူးလားနော်သို့တော့မြမကလည်းဒီကနေ့မြမဖြစ်ပေမဲ့သူ့တက်တန်းကုန်ရင်သူကအောက်ပြီးပြန်နိုင်သေးတယ်နေရာပြန်ရောက်နိုင်တယ် ဒိဋ္ဌံကတံဖြစ်ဖြစ်ပါတယ်တကယ်လို့များတို့ကတတိမှန်အားနဲ့ဆက်မပြတ်မှတ်နိုင်လို့ရှိနော်လူတို့တို့လူချင်းကဒီတတိပြောနေတာဘာတရားမှလည်းမရှာပါနဲ့ဘာမဲ့ဘာဖို့ဘာမှမရှာနဲ့တတိနဲ့မှတ်ပါ ခုနတည်းဘက်ကနေကားကောင်းမုံဝါဘက်လမ်းပေါ်တဲ့ဖို့ပဲလူတယ်မတဲ့စရာကောရှိသေးလို့ ဒီမုံရွာနဲ့တက်တယ်ဒီတလန်းရှိတာမဟုတ်လားတလန်းနဲ့ပါနှစ်လန်းမရှိပါဘူးဟုတ်နော်တတိတလုံးနဲ့မှတ်ပါဘယ်တရားရှိတာသူကသူပယ်ပါလိမ့်မယ်ဟင်တတိကပယ်တာပါဒုဒုဝင်ရှုပ်ဖို့မလိုဘူးဟုတ်နော်တိတိတိတဲ့တရားလဲတတိကပေါ်ထုတ်တာပါဒုလိုက်စားဖို့မလိုဘူးပေါ့လူသေးလားဟင်ပြီးတော့ဒုမနိုင်တဲ့ဒုစိတ်ကိုလဲတတိကပဲတိတ်သိမ့်ပေးမှာပါ င်ကိုကိုစိတ်ကိုပိုင်မှုဆိုတာလဲတတိယတင်းတင်းပေးတာပါသူကနေပြောနင်းဒီစိတ်မထွက်နဲ့ပြောလို့မရပါဘူးဟုတ်ဗျာအဲ့တော့တတိကံလိုက်လို့ရှိရင်အဲပေတရားရှိတာလေသူဟာသူပေပြီးသားတိတရားရှိတာလေသူဟာသူတိပြီးသားကိုစိတ်ကိုလည်းပိုင်ပြီးသားမားတရားလိုသေးလားဗျအဲ့လိုသက်တိုက်လှုပ်သွားလို့ဘယ်အာယုံနဲ့တွေ့တွေ့ဟုတ်ဗျတို့ပြောနေကြစကားလေးရှိပါတယ်ငါသိမသိ အမိတို့ကြည့်ပါဟုတ်နော်ဟေးငါပြီးမသေးအမိတို့ကြည့်အမိတို့ကြည့်လို့ခေါင်းရရင်အဲ့ဒီငါမသေးဘူးဟုတ်နော်ဟေးဟေးဟုတ်နော်သဘောပေါက်တယ်အဲ့တော့ကိုတရားအထုတ်တဲ့ယောဂီတရားအထုတ်ပြီးငါတရားချင်းကြီးဘယ်လိုချင်းနေဆိုငါသိငါကိုယ်စိတ်ကိုကဲခတ်ဖို့ပဲ အဲ့တော့ကိုယ်အကြိုက်ဆုံးအတိတ်ကအာယုံဖြစ်တဲ့ငါအမိကိုအာယုံပြုကြည့်ပါအတိတ်ကကိုယ်အစွဲလမ်းဆုံးရှိဦးမှာပါကိုယ်အတိတ်ကအကြိုက်ဆုံးနေရှိဦးမှာပါအဲ့ဒီအစွဲလမ်းဆုံးအကြိုက်ဆုံးကိုဟိုအာယုံပြုကြည့်လိုက်လို့ဒါလေးပြန်တွေ့ရင်လည်းဒါလေးပြန်သုံးယူနေဆိုရင်ခေါင်းရမ်းမိရတာငါမသိဘူးဟင်အဲ့တော့သူများမေးဖို့လိုသေးလားမလိုပါဘူး တရားရမရမေးခြင်းသေးလားမေးပါဘူးကိုအိမ်ဝေးတော့ငါလိုက်အမီတို့ကြီးဟုတ်ကောအမီတို့ကြီးလို့ခေါင်းရရင်အဲ့ဒီငါမသေးသေးဘူးစဉ်းစားမနေနဲ့ဟုတ်ကလားအိမ်ကြတို့ကြီးနေဦးမလို့ဟုတ်ကလားဟုတ်ကလားဟေးကိုအတိတ်ကအသွဲလန်းဆုံးကိုအာရုံပြုကြည့်အသွဲလန်းဆုံးဆိုအမုန်းဆုံးလည်းရှိရင်ရှိမှာပါ အမုန်းဆုံးအာယုံပြုကြည့်ပါအချစ်ဆုံးနဲ့အမုန်းဆုံးပိုထင်ရှားပါလိမ့်မယ်အမုန်းဆုံးအာယုံပြုကြတော့ဒီကောင်တစ်ခါလာရင်တော့ဆိုရင်တော့ခေါမရဘူးငါပြေမသေးဟုတ်ကလားဗျာဟင်အဲ့တော့ငါငါမွေးထားတဲ့ငါပြေမသေးပါဘူးသူများမေးဖို့လိုသေးလားအဲတရားစစ်ပြီးပါပြောလိုက်ပြီဗျာဟုတ်နော်ဟင်အဲ့လိုလို့လို့တို့ငါသေးတဲ့ပုဂ္ဂိုလ်ဆိုရင်ဒါအရိယဘတ်ထဲရောက်ပြီလေ ဟုတ်နော်အရိယဘတ်ထဲရောက်တဲ့ပုဂ္ဂိုလ်ဒီပေါက်ဘူးဘယ်တော့မှမသာအပေသာဝသွားပြီဘယ်တော့မှမသာဘူးမဲ့တစ်ခါကြလိုက်ရင် အပေသာတစ်ခါတည်းနဲ့ဝခဏခဏသားဖို့မလိုမစားတော့ဘူးတော့ဟုတ်နော်ဟင်တို့သမီးနေဟင်းနေကြတော့ဟိုတခါပါတယ်ဝါလို့ဆိုတော်လိုက်တယ်တော်လေးကြပြန်စားတာပေါ့ဘူးလားဘောင်းတော့ပုံသွားလို့ ဟင်မက်တခါကြာပုံမို့လူသေးလားမက်တခါတော့ကြာလိုက်ပါအဘေသာတခါတဲနဲ့ဝါတယ်နောက်တော့ဘယ်တော့မှမပါဘူးကြာဒီကြည့်တော့ဘုရားသားသမီးရောက်တဲ့လေအဘေဟုတ်ကတော့ဘုရားသားသမီးအမိခံရလွတ်တဲ့နေလွတ်နိုင်ပါမလားဟုတ်ကလားကေနာကြသူ